ဒီနေ့သာသနာတော်နှစ်2559ခုနှစ်ကောဇာတက္ကရာ1385ခုနှစ်နေုံလာစု14ရက်လကွယ်နေ့ဥပုံနေ့ဇူလိုင်9ရက်9ရက်9လ2023အကမဘာဏိတသတ္ထသင်္ကိတိပုစ္စကအကမဟာကမ္မဌာနာစရိယကပ္ပသာသနာပြုကျေးဇူးတော်ရှင်မဟာစီဆရာတော်ဘုရားကြီး ဥပနိတ္တရာကိုခံယူပြီးတော့စင်ကာပူနိုင်ငံစိန့်ချွန်ကျွန်းကြီးမှာဒုတိယအကြိမ်မြောက်ကျင်းပပြုလုပ်အပ်သောမဟာစီဝိပဿနာအလုပ်ပေးကိုယ့်ရဲ့တရားစခန်းကြီးဒုတိယမြောက်တဲ့နေ့မနေ့ကစရင်10ရက်ဖြစ်သွားမလားမသိနေ့လယ်2နာရီယောဂီသူတော်ကောင်းများအတွက်ဒိဋ္ဌိဖြုတ်အလုပ်ပေးတရားတော်ပထမပိုင်း ထမအောင်ဆုံးသစ္စာဆိုပြီးတော့မေတ္တာပို့ကြရအောင်ကာယမိမံတံပတထပရိဇာနာထပုဏ္ဏပုဏ္ဏံကာယေတဘာဝံဝိဒိတဝါနဒုက္ခတန္တံကရိတတိဧတေနသေစေနသုဝတိဟောတု ဣမံကာယံဤယုတ်ခန္ဓာနံခန္ဓာကိုတံပတ္တထသုံးတကြကုန်လောရှုမှတ်ပွားများ အထုတ်ကြကုန်လောဘုနာဘုနာအဖန်ပန်ထထပရိဇာနာထပိုင်းခြား၍တိကြကုန်လောကာယယုတ်ခန္ဓာနံခန္ဓာ၌တဘာဝံသဘောတရားတို့ကိုဝိဒိတ်တဝါနပိုင်မိုင်နိုင်နိုင်သိမြင်သည်ရှိသော ဒုက္ခတန်တန်ဒုက္ခဤအဆုံးသို့ကရိတတိမညံဖိုးညံတို့ဖြင့်မျက်မှောက်ပြုရလက်တံဟေတေနာသစ္စေနာဤဒေသနာသစ္စာစကားကြောင့်တဝတိဟောတုတတဝတတွေချမ်းသာကြပါစေကုန်တည်း ကျေးဇူးရှင်ကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးရဲ့စာအုပ်မှာလုံးစုံဓမ္မအနိစ္စဒုက္ခအနတ္တလုံးစုံဓမ္မသင်္ခါရတွေဟာမမြဲတဲ့သဘောဆင်းရဲတဲ့သဘောအဆိုးမရတဲ့သဘောအဲ့ဒီလိုကြာကြာနာနာသဘောပေါက်ရင်ဘုဒ္ဓအနေနဲ့ပေါ့ နာကြသင်ကြပြီးသဘောပေါက်လို့ရှင်ဒါဘဟုတုတ္တလုံလောက်ပါတယ်တဲ့ဝိပဿနာရှုမှတ်လို့ရပါတယ်ညာတပရိညာအနေနဲ့လုံလောက်တဲ့ပေါ့ဒါတဲ့ပို့ပြီးတော့တတ်နိုင်ရင်လည်းကောင်းတာပေါ့ကိုတတ်နိုင်ပိဋကတ်သုံးပုံမဲ့သင်သင်အကုန်ကောင်းတာဒါမနဲ့လိုရင်းကတော့ယုံနာနာမသင်္ခါရတရားတွေဟာ အနိစ္စတရားတွေပဲဒုက္ခတရားတွေပဲအနတ္တတရားတွေပဲဒါလောက်သိရင်အကုန်လုံးလုံလောက်ပါတယ်ယုံနာနမသင်္ခါရတရားတွေဆိုတော့ငါတွေသူတွေယောက်ျားတွေမိန်းမတွေမဟုတ်တော့ယုံနံဓမ္မသင်္ခါရတရားတွေတို့တရားဟောတရားနာ နေတာဘယ်သူတွေပါလဲ အဲ့ဒီလိုဘ ਹੁ တုဒ္ဒအနေနဲ့နှလုံးသွင်းထားယုံနံဓမ္မသင်္ခါရတရားတွေဒါဒိဋ္ဌိဖြုတ်နေတာပဲယုံနံဓမ္မသင်္ခါရချဲ့လိုက်ရင်အများကြီးပေါ့သင်္ခါရပြုပြင်လို့ပေါ်လာတဲ့တရားကြောင်းတရားတွေပြုပြင်လို့ပေါ်လာတဲ့ တရားယုံနဲ့နမသင်္ခါရတရားအကြောင်းမဲ့သက်သက်အလိုလိုပေါ်လာတာမဟုတ်ဖန်ဆင်းရှင်တွေကဖန်ဆင်းလို့ပေါ်လာတာလည်းမဟုတ်အကြောင်းကြောင့်အကျိုးတရားတွေဖြစ်လာအတိတ်တိတ်ကကိလေသာဝကမ္မဝကြောင့်အခုဝိပါကဝခန္ဓာ၅ပါးရ ကိလေသာဝုကအဝိဇ္ဇာတဏ္ဏဥပါဒံကာမဝုကသင်္ခါရကာမဘဝဒါစာလို့ပြောရင်ပေါ့ဝိပါကဝုကတော့ခန္ဓာ၅ပါးပေါ့ဇာတိဇရာမရဏဥပပတ္တိဘဝနဲ့ပေါင်းရင်တော့ဒါ၈မျိုးပေါ့ဝိပါကဝု၈ပါးဆိုလိုတာကအကြောင်းကြောင့်အကျိုးဖြစ်တယ် အဝိဇ္ဇာတဏ္ဏဥပါဒံသင်္ခါရကမ္မဘဝကိုအတူခြုံလိုက်အဝိဇ္ဇာတဏ္ဏကံဥပါဒံတဏ္ဏအကြီးစားတဏ္ဏနဲ့ဥပါဒံအသေးနဲ့အကြီးပဲกว่าတာအဲကြောင့်အဝိဇ္ဇာတဏ္ဏသင်္ခါရကမ္မဘဝလည်းကံကြီးပဲသင်္ခါရအတိတ်ကကံကမ္မဘဝအခုပြစ္ဆုတ်ပံကံကံကြီးပဲဆိုတူလို့ကံတစ်လုံးနဲ့ယူလိုက် အဝိဇ္ဇာတဏ္ဏကံအဲ့ဒီအကြောင်းကြောင့်ခန္ဓာ၅ပါးတဏှာဖြင့်ယုံနာ၅ပါးဒုက္ခသစ္စာကြီးရတယ်ဒါတရားနာထားသောအဖြစ်တရားတွေနာထားဘုဟုတုဒ္ဒတွေနဲ့ဆင်ခြင်တုံတရားနဲ့နှလုံးသွင်းရမှာတရားဟောတရားနာနေတာယုံနာနာမသင်္ခါရတရားတွေပဲလို့ပြောလိုက် ရုပ်တည်နံတွေပဲရုပ်တရားတွေနံတရားတွေပဲဖောက်ပြန်တဲ့သဘောတရားသိတဲ့သဘောတရားပဲလို့ဒါလို့နှလုံးသွင်းရအဲ့လိုနှလုံးသွင်းလိုက်တော့အမတန်ကြမ်းတမ်းနဲ့အတိဩလာရိကတက္ကာဒိဋ္ဌိကိုပယ်ပြီးသားဖြစ်သွားတယ်အများသိအောင်ပြောရင်တော့တက္ကာဒိဋ္ဌိကိုတရင်ကပယ်တယ်ပေါ့လေတက္ကာယဆိုတာခန္ဓာ၅ပါးဒိဋ္ဌိဆိုတာငါသူယောက်ျားမိန်းမထင်တာဒိဋ္ဌိ တက္ကာယိဒိဋ္ဌိတက္ကာယဒိဋ္ဌိထင်ရှားရှိတဲ့ပရမတ္ထအဖြစ်ထင်ရှားရှိတဲ့ယုံနာနှစ်ပါးခန္ဓာ၅ပါးကိုငါပဲသူပဲယောက်ျားပဲမိန်းမပဲလို့ထင်တာပါပါလေတက္ကာယဒိဋ္ဌိတန်တော်ကာယောတက္ကာယောထင်ရှားရှိတဲ့ယုံနာနှစ်ပါးခန္ဓာ၅ပါးအဲ့ဒါကိုတက္ကာယလို့ခေါ်တယ်တက္ကာယ ရပလက်နဲ့အဲ့ဒါကခန္ဓာ၅ပါးယုံနာ၅ပါးပရမတ္ထအဖြစ်ထင်ရှားရှိတဲ့ခန္ဓာ၅ပါးယုံနာ၅ပါးကိုတက်ကတက်ကရအဲ့ဒါငါသူယောက်ျားမိန်းမပုဂ္ဂိုလ်တ attva ထင်တာကဒိဋ္ဌိတက္ကာယနဲ့ဒိဋ္ဌိနဲ့ပေါင်းလိုက်တော့တက္ကာယဒိဋ္ဌိတက္ကာယဒိဋ္ဌိဆိုရင်အတ္တဒိဋ္ဌိလည်းအဲ့ဒီထဲပါသွားတာ အဲ့တက္ကဒိဋ္ဌိကိုညာတပရိညာနဲ့တနည်းအားဖြင့်တရားစဉ်နဲ့အတိတရားနဲ့အရင်ဆုံးဖြုတ်ထားမယ်အဲ့လိုမဖြုတ်လို့ရှင်ဝိပဿနာအထုတ်ပြီးတော့ဝိပဿနာဉာဏ်นี่အားနည်းလိမ့်မယ်ဒီလိုတရားတွေမှာဆိုထားတာလည်းရှိပါအဲ့တော့ယုံနာနာမသင်္ခါရတရားတွေပဲလို့တရားတွေနာထားတော့ ဒါသိပြီးသားဖြစ်သွားတာယုံနာနမသင်္ခါရတရားတွေယုံနာနမသင်္ခါရတရားတွေဆိုရအကြောင်းမဲ့တက်တက်ပေါ်လာတာမဟုတ်ဘူးဖန်သင်းရှင်တွေဖန်သင်းလို့ပေါ်လာတာလည်းမဟုတ်ဘူးမြမကြီးကဖန်ဆင်းတာတို့သာဝရဘုရားသခင်ကဖန်ဆင်းတာတို့အဲ့လိုယူရင်ဣတ္တရနေမာနမိစ္ဆာဒိဋ္ဌိလို့ခေါ်တယ်ဖန်ဆင်းရှင်ဝါဒ အယူမှားပဲအဲ့ဒါကိုပဲဝိတမဟေတုဒိဋ္ဌိလို့လည်းခေါ်တယ်တမဆိုတာမျှတတာဝိတမဆိုတာမမျှတဘူးဟေတုဆိုတာအကြောင်းအကြောင်းတော့သူကရှိတယ်သူ့အကြောင်းကြီးကအမှားကြီးဒါကြောင့်မလို့ဝိတမဟေတုဒိဋ္ဌိလို့လည်းခေါ်တယ်။ဖန်ဆင်းရှင်ဝါဒကိုအိတ္တရနေမာနမိစ္ဆာဒိဋ္ဌိလို့လည်းခေါ်တယ် သူအကြောင်းတော့အကြောင်းပဲအဲ့အကြောင်းကြီးကအမှားဖန်ဆင်းလို့ပေါ်လာတယ်တဲ့လို့ယူတာအဲ့ဒါအမှားချို့ကြတော့လည်းပဲအလိုလိုဖြစ်လာတာကွာဒီယုတ်တိဏ္ဍတွေကအဲ့ဒါအဟေတုကဒိဋ္ဌိလို့ခေါ်တယ်ကြောင်းမဲ့ပေါ့ကြောင်းကိုပယ်တဲ့ဝါရအဲ့ဒါလည်းအမှားပဲအဲ့ဒီအမှားတွေကိုအကုန်ပယ်ပြီးတော့အကြောင်းကြောင့်အကျိုးဖြစ်တယ်အကြောင်းကလည်းပဲမှန်ကန်တဲ့အကြောင်းခုနပြောပြီးပြီ ကိလေသာဝတ်နဲ့ကမ္မဝတ်ကြောင့်ခန္ဓာ၅ပါးဆိုတဲ့ဘာဝတ်ပေါ်လဲဝိပါကဝတ်ပေါ်တယ်အဲ့ဒါကအကြောင်းမှန်အဲ့ဒါတမ္မာဒိဋ္ဌိလို့ခေါ်တယ်ခုနကတော့ဣတရနေမာနမိစ္ဆာဒိဋ္ဌိတို့ဝိတမဟေတုဒိဋ္ဌိတို့အဲ့ဒါမိစ္ဆာဒိဋ္ဌိအမှားတွေကြီးအခုတမ္မာဒိဋ္ဌိကကိလေသာဝတ်နဲ့ကမ္မဝတ်ကြောင့် ခန္ဓာ၅ပါးတည်းဟူသောဝိပါကကိုပေါ်တယ်ဝတ္တသရာဆိုတာလဲပတ်နေတာကိလေသာရဲ့ကံရဲ့အဲ့ဒီအကြောင်းကြောင့်ခန္ဓာ၅ပါးယုံနာ၅ပါးဒုက္ခသစ္စာကြီးပေါ်တယ်ဝိပါကကိုပေါ်တယ်ညာတပရိညာပြောနာနော်ယောဂီတို့မာစီနီးရကွာဒိဋ္ဌိလည်းမဖြုတ်ဖဲနဲ့ရောက်လာတယ်ဆိုမှတ်ဟဲမှတ်ဟဲနဲ့ မင်းတို့ဘယ်လိုလုပ်ရမလဲဒီလိုပြောခံရတတ်တယ်နော်ခုတရားနာနေတရားအထုတ်နေပါလေပါလေမြို့သားမြို့သမီးတွေမဟုတ်ဘူးလားအာပါလေပါလေအဲတေးသေးချာချာနှလုံးသွင်းညနော်ယောဂီတို့အဲယောဂီတို့ယောဂီချင်းချင်းပြန်ပြီးဆွေးနွေးတဲ့အခါကျတော့အာမင်းတို့ယုံနာဓမ္မသင်္ခါရတရားမှမသိပဲကွာမင်းတို့အာထုတ်နေအပိုပဲမင်းတို့ အားနေတဲ့ဝိပဿနာဘယ်မဲ့ဖို့ရမလဲဒီလိုပြောခံရမယ်နော်ခုအားထုတ်နေတာဘယ်သူတွေပါလဲအရေးကြီးတယ်အရေးကြီးတယ်သူတော်ကောင်းတို့အားထုတ်တာတဲ့သိဖို့ကပိုအရေးကြီးတယ်အသိမှန်မှအကျင့်မှန်အကျင့်မှန်မှအယောက်မှန်ဒါကြောင့်မလို့တရားတွေနာပေးရတယ်တရားတွေလေ့လာရတယ်အားထုတ်ရင် ပြီးတာပဲဆိုမှားသွားမယ်နော်ယောဂီတို့ အဲတချို့ကြတော့လည်းပဲတရားပဲနာတယ်အာမထုတ်ဘူးအဲ့ဒါလည်းအမှန်လားအမှားလားအမှားအမှားအပြောသမားလို့ခေါ်တယ်အဲ့ဒါပြောရုံနဲ့လည်းမရဘူးလက်တွေလည်းပါရမယ်စာတွေလည်းပါရအဲ့နှစ်ခုပေါင်းစပ်လိုက်တော့မစ္စိမပရိပရာတဲ့အလေလက်အမှန်တရားသင်္นานနေလည်းတတ်နိုင်သလောက်တက်လိလာဆရာရှိတာလိလာကိုတတ်နိုင်သလောက်ပေါ့ နောက်ပြီးတော့လက်တွေလည်းအားထုတ်အဲ့နှစ်ခုပေါင်းစပ်မှဆင်းညွှန်းကတော့သိကောင်းတာပဲဆင်းညွှန်းဖတ်ရုံနဲ့ယောဂပျောက်ပါမလားပျောက်ပါဘူးဗျာအဲ့ဆင်းညွှန်းတိုင်းပေါ်ပြီးတော့တောက်မှဆေးဆရာအသိတော်တာပဲဒီဆရာဝန်ကြီးကအရန်တော်တာပဲဆရာဝန်ကြီးထိုင်ရှေခိုးနေုံနဲ့ယောဂပျောက်ပါပျောက်ပါဘူးဗျာဆေးဘူးတွေကိုဖျားစင်ပေါ်တင်ပြီးရှေခိုးနေုံနဲ့လည်းပျောက်ပါပျောက်ပါဘူး စာအုပ်ကြီးတွေဘုရားရှင်မော်တင်ပြီးရှ िख ိုးနေတရားတော်အာမထုတ်ဘူးကုသိုလ်တော်ရမယ်ကိလေသာတော့ဘရောမှမပါဘူးဝိပဿနာအားထုတ်မှရဝိဇ္ဇာစရဏသိအောင်လဲလုပ်ရမယ်သိတဲ့အတိုင်းလဲကျင့်စာပေဘ ഹു တုဒ္ဒလည်းလေ့လာရမယ်တရားလည်းနာရမယ်လက်တွေ့လည်းကျင့်ကြံကြိုးကုပ်အားထုတ်ရအဲ့ဒါမှမစ္စည်းမပရိပရာ ဧကာယနာဖြစ်မယ်တကြောင်မီသောလမ်းနိဗ္ဗာန်သွားတဲ့သတိပဋ္ဌာန်လမ်းရောက်အခုတရားဟောတရားနာနေတာဘယ်သူတွေပါလိမ့်အဲအရေးကြီးလို့ထပ်မိတာနော်တို့အောင်ယုံနာနမသင်္ခါရတရားတွေလို့သိမှနမို့ဆိုလို့ရှိရင်အာငါအားထုတ်လို့မကောင်းဘူးငါမှတ်လို့မကောင်းဘူးသူနဲ့သူဆွေးနွေးလို့ပြောတာကတော့အပြစ်မရှိပါဘူးတကယ်ထင်ရင် တက္ကာယဒိဋ္ဌိရှုမှတ်နေတာငါမှမဟုတ်ပဲယောက်ျားတွေမိန်းမတွေရှုမှတ်နေတာလားရုပ်တည်နံနေအလုံးလုံးနာလားရုပ်တည်နံနေအလုံးလုံးနာပါဗျာဒါယင်ထဲမှာသိရမှာတက္ကဌာနလို့ခေါ်တယ်ပရဌာနရဲ့တက္ကဌာနရဲ့ပရဌာနဆိုတာဆက်ဆံရမှာအများနဲ့ဆက်ဆံတဲ့အခါကျတော့သမုဒိသစ္စာနဲ့ဆက်ဆံဥလှပဲဥမြပဲစသည်အဖြစ်ဒါလိုပဲဆက်ဆံရ သူ့နေသူ့နေရာနဲ့သူဆက်ဆံအများနဲ့ဆက်ဆံတဲ့အခါမှာယုတ်တည်နံနေဟိုယုတ်နံကြီးကဘာလုပ်နေတာလဲဆိုသိပါမလားသိပါဘူးအဲဒါနာမည်ခေါ်ရမယ်သူ့နေရာနဲ့သူဒါကပရဌာနအများနဲ့ဆက်ဆံတဲ့အခါကျတော့သီလသမာဓိပညာသူ့အစဉ်တန်းနဲ့သူရိုးတည်တည်လေးလေးဆာဆာဆက်ဆံရတယ်မြို့သားမြို့သားလျောက်မြို့သမီးမြို့သမီးလျောက်ပြောတဲ့ဆိုတဲ့အခါပညာနဲ့ပြောရတယ် ဝိပဿနာယောဂီယင်ထဲမှာသိရမှာကတကဌာနပါဇက်ကဆက်ဆံတာကတော့အများ သုံးနှုံးတဲ့အတိုင်းဆက်ဆံယင်ထဲမှာ ပိုင်ပိုင်နိုင်နိုင်သိရမှာကပရမတ္ထသစ္စာနဲ့အရိယသစ္စာကိုသိအောင်လုပ်ရမယ်ဒါသိမှလည်းဝိပဿနာရှေ့လျှောက်တိုးတက်မှာတရားရှုမှတ်နေတာဘယ်သူတွေရှုမှတ်နေပါလဲယုံနာနမသင်္ခါရတရားအေးယုံနာနမသင်္ခါရတရားသူ့လို့သူ့လို့ အဓိကကတော့တတိပညာကရှုနေတာရှုဉဏ်ရှုဉဏ်ကအပြည့်အစုံဆိုရင်ကာရကမဂ်က၅ပါးတမာတိမဂ်က၃ပါးရဲ့ပညာမဂ်က၂ပါးရဲ့တမာဝါယမတမာတတိတမာတမာဓိအဲတမာတိမဂ်က၃ပါးပညာမဂ်က၂ပါးကတမာသင်္ကပ္ပတမာဒိဋ္ဌိအဲ့ဒီ၂ပါးရဲ့ခုန၃ပါးရဲ့ပေါင်းလိုက်တော့၅ပါး ကာရကမဲ့ခင်၅ပါးအလုတ်လုတ်တဲ့အလုတ်သမား၅ယောက်တဲ့မညံဘုံညာမရသေးတော့သီလမဲ့ခင်ကမပြည့်စုံသေးဘူးအခု၈ပါးသီလတော့စောင့်ထားတာပဲဒါပေမဲ့အမြဲတမ်းကြီးသူကမပြည့်စုံသေးဘူးပြတ်တဲ့အခါပြတ်သေးတယ်မညံဘုံညာရတော့မှ၈ပါးစုံတာ哦အဲ့တော့ကာရကမဲ့ခင်၅ပါးကိုအတူချုံလိုက်တော့တတိနဲ့ပညာခုနတမာတိမဲ့ခင်၃ပါးတည်းကတတိကိုယူလိုက် ပညာမဲ့ခင်နှစ်ပါးလေးကတမ္မာဒိဋ္ဌိပညာကိုယူလိုက်တတိပညာဟောတတိတံပဇင်ဒါလိုလဲသုံးတယ်တတိတံပဇင်အမြဲရှင်ထိုးတွင်စိတ်ညွတ်ရာတတိဖြစ်ကြောင်း၄ပါးမှာတံပဇင်ဆိုတာပညာကိုပြောတာပါပဲဓမ္မဝိစီယတံဘောဇင်လို့ဒါလည်းပညာပြောတာပဲဝိပိစဆိုတဲ့ပညာသဘောပဲအဲ့တော့တတိနဲ့ပညာနန္တရားပေါ့ တတိလည်းပဲစေတသိက်ပဲပညာလည်းပဲအာမောဟစေတသိက်ပဲသင်္ခါရခန္ဓာထဲမှာပါတယ်တတိနဲ့ပညာကရှုဉာဏ်ပါပါလေရှုခံကယုံနဲ့နာယောက်ျားမိန်းမမဟုတ်ဘူးနော်ယောက်ျားမိန်းမတစ်ပင်တော်တောင်သမုဒ္ဒရာတွေမဟုတ်ဘူးနော်ယောဂီတို့ရှုခံကပါပါလေယုံနဲ့နာယုံနဲ့နာဆိုတော့ယောက်ျားမိန်းမတွေမှာပါတော့ ခေါင်းခါခြေလည်းလည်းမပါတော့တစ်ပင်တော်တောင်ရေမြေသမုဒ္ဒရာလည်းမပါတော့ယုံနံဓမ္မသင်္ခါရတရားတွေတဲ့ရှုခံအဲ့ဒါအဲ့ဒီအရှုခံတွေကိုအမှန်တိုင်းသိအောင်ရှုမှတ်ပွားများနေတာကရှုဉဏ်ဗာနဲ့ဘာပါလိမ့်တတိနဲ့ပညာရှုဉဏ်ကတတိနဲ့ပညာရှုဉဏ်က ရှုခံကဟောဒါညာတပရိညာတွေပဲဒါအလုတ်လုတ်တာမဟုတ်သေးဘူးအလုတ်လုတ်ဖို့အတွက်လမ်းကြောင်းပေးနေတာယောက်ျားတွေမိန်းမတွေထိုင်ရှုနေတာမဟုတ်ဘူးမျိုးသားတွေအမျိုးသမီးတွေဒုံလပတ်တွေမျိုးသားတွေမျိုးသမီးတွေထိုင်ရှုနေတာမဟုတ်ဘယ်သူနဲ့ဘယ်သူကရှုနေတာလဲတတိနဲ့ပညာ ရှုဉဏ်ကတတိနဲ့ပညာရှုခံကအဲသူကြကျေဝန်းသွားရုပ်တရောနာမ်ရောအကုန်ပါတာပဲရုပ်လည်းရှုရတာပဲနာမ်လည်းရှုရတာရုပ်ကိုအကျမ်းအဖြစ်ပြောရင်ဓာတ်ကြီး၄ပါးပေါ့ဗျာပအာတေဝါပထဝီတို့အာဘောတို့တေဇောတို့ဝါယောတို့ပထဝီကမာတဲ့သဘောပြောတဲ့သဘောအာဘောကယူစည်းတဲ့သဘောဖွဲ့စည်းတဲ့သဘောတေဇောကပူတဲ့သဘောအေးတဲ့သဘော ဝါယောကလှုပ်ရှားတဲ့သဘောထောက်ကန်တဲ့သဘောယောဂီတို့ခန္ဓာကိုယ်မှာအဲ့ဒါတွေမရှိဘူးလားရှိပါဘူးအဲ့ဒါယောက်ျားမိန်းမတွေလားခေါင်းခါခြေလက်တွေလားဘာတွေလဲရုပ်တရားတွေနာမပါဘူးဓာကြီးလေးပါလေသူတော်အောင်ဓာကြီးလေးပါ ရုပ်တရားနော်နာနဲ့သွားမရောနဲ့ဓာကြီးလေးပါ ရုပ်တရားပထဝီလည်းရုပ်တရားပဲအာဘောလည်းရုပ်တရားပဲတေဇောလည်းပဲတရားပါ ဝါရောလည်းပဲယုတ်တရားပထဝီအာဘောတိသောဝါရောဒါနာမည်တက်ပေးထားတာယောဂီတို့ရှုတဲ့အခါကျတော့သဘောလေးတွေသွားသိတာထိုင်နေထိတယ်မှတ်တဲ့အခါကျတော့မာတဲ့သဘောလေးတွေပြောတဲ့သဘောလေးမတွေ့ရဘူးလားမတွေ့ရပါဘူးခင်ဗျာဒါခါတရံချွေးတွေကြလာလဲနှာရည်တွေကြလာတယ်อืมယုတ်စီးတဲ့သဘောတွေဟောဒါအာဘောသဘောတွေဟာကြပူတယ်အများနဲ့ထိုင်တော့ပူတယ်အိုက်တယ် ခါလေးကြလည်းအေးတယ်ဟောခန္ဓာကိုယ်မှာမတွေ့ရဘူးလေသူတော်ကောင်းတေသောသဘောတွေရုပ်တရားတွေနော်သူတော်ကောင်းရတ္တယံကြတော့လည်းပဲလှုပ်ရှားတယ်တချို့ခေါင်းလေးတွေလှုပ်နေတယ်ကမာကြီးတွေခေါင်းလေးတွေကတာတော့မဟုတ်ပါဘူးသူလှုပ်နေရှုအဲတချို့ကအာနာပါနတွေရှုနေကြအာနာပါနကိုဦးဇင်းတို့မကဲ့ရပါဘူးဦးဇင်းတို့လည်းလှုပ်တဲ့ခါလှုပ်တာပဲဒါပဲနဲ့လို့သူ့နေရာနဲ့သူလှုပ်ကြအာနာပါနခိုးလှုပ်ပဲနဲ့နောက်ကြပေါ်တတ်တယ်နော် ဘာဖြစ်လို့လဲဆိုတော့အာနာပါနလုံရင်းလုံရင်းနဲ့ကြမ်းလာတတ်တယ်ဆိုတော့ဟုတ်လားကြမ်းလာတဲ့အခါကျတော့မှဖုံးမရဖိမရဆိုတော့ကောင်းမှာတော့ကောင်းမှာတော့မလားလို့ကိုယ့်အတွက်နဲ့သူများတွေအလုံးမပြတ်ဘူးလားကိုယ့်အတွက်နဲ့သူများတွေအလုံးပြတ်မှာဆိုလို့ဒီနေရာမှာဒီနည်းနဲ့ရှုမှတ်ပါဒီပြစ်နေရာကြတော့ကိုကြိုက်တယ်လို့ရှုမှတ်ပေါ့အာနာပါနကိုဦးဇင်းတို့အားပေးတယ်ကိုယ်တိုင်လည်းလုပ်တယ်ဒါမှမဟုတ်သူ့နေရာနဲ့သူလုပ်ရတယ်ဟုတ်တယ်မလား ကိုယ်ကရှုချက်ရှုချက်ရှုချက်လုပ်နေတော့ဘေးကလူကကဲရှုလို့မှတ်လို့ကောင်းပါဦးမလားကောင်းပါဘူးအဲကိုချင်းစာဆရာတရားထားရတယ်သူများထိုင်နေကိုကဩဃာတဩဃာတဩဃာတတမန္တာဆက်ကဝါလိတုဆိုကဲဘေးကလူကထိုင်လို့ကောင်းပါဦးမလားကဲအဲအများနဲ့သူ့နေရာနဲ့ကောင်းမိမဲ့လို့သူ့နေရာနဲ့သူလောက်ရတပ္ပယတံမတင်တထကတံမတင်တပ္ပယတံမတင်ဆိုတာအာနာပါနာ तू ကတိုးတိုးလေးလုပ်ပြီးလဲနောက်ကြတော့တခါလေးကြကျဲလာ ဘလို့မှထိန်းလို့မရအာနာပါနာကိုအများကြီးဥစဉ်လို့လှုပ်ဖူးတယ်လှုပ်ဖူးလို့အာနာပါနာအကြောင်းသဘောပေါက်တယ်ထိုင်လျောက်အဲ့ဒါကျဲလန်ရှူရှူရှူရှူရှူရှူရှူရှူလို့ဖြစ်လာတယ်ဖြစ်လာတဲ့အခါကျတော့ဘေးနာကလူဟာဘာဖြစ်တယ်ဘာကောင်နေမြောင်းဝင်ကုန်မလဲဘလို့တွေဖြစ်ကုန်မလဲလောက်ကြပါအောင်၊ကြင်ကြပါအောင်ဆိုတော့ကဲတရားတွေပြတ်မကုန်ဘူးလားဘာကြောင့်ပြတ်ပါလဲအဲကိုကြောင့်ကိုဒီဟူသောအကြောင်းကြောင့်သူများတွေပြက်ကုန်မဟုတ်တယ်မလား အဲ့တော့ကိုယ်နေရာနဲ့ကိုကိုကြောင်းနဲ့ကိုကိုနေရာကိုရောက်တဲ့အခါလှုပ်ပါခုချိန်မှာတဲကြီးခံပြီးတော့ထိုင်နေထိတယ်မှတ်ပေးအဲ့တော့ရှူးရှူးရှူးရှူးဖြစ်เสียလိုပါအောင်မလားအဲသူကလည်းသူကောင်းတာမြတ်စွာဘုရားအာနာပါနတုတ်တန်တွေပါလေဟောထားတာအများကြီးပဲအမတန်ကောင်းတာပဲဝိဇ္ဇနုမကောင်းဘူးလို့မပြောဘူးဝိဇ္ဇနုကိုယ်တိုင်လည်းလှုပ်တာပဲဒါမှမဟုတ်သူ့နေရာနဲ့သူလှုပ်ပါဒီကိုယ့်ရဲ့စကားမှာထိုင်နေထိတယ်ပေါ်ရပေါ်ရရှုမှတ်တာသိသွားရင် ကိုနေရာကိုရောက်တော့အကုန်လုံးသုံးလို့မရဘူးလားအဲသူ့နေရာတွေသုံးလို့ရပရိစိတ်တဲ့အခါပရိစိတ်အာနာပါနလုပ်ခြင်းတဲ့အခါလုပ်อืมအကုန်သုံးလို့ရတယ်ပတိလည်းသူ့နေရာနဲ့သူသုံးအာနာပါနလည်းသူ့နေရာနဲ့သူသုံးအဲသူ့နေရာနဲ့သူပေါ့ဌာနာဌာနကောတန်လာညာသူ့နေရာနဲ့သူခုဒီနေရာမှာသူဒီနည်းလေးကိုဦးစားပေးမှတ်လိုက်သိသွားတာပေါ့ထိုင်နေထိတယ်တချို့ကလှုပ်ချင်တာလှုပ်ပြီးတော့ထိုင်နေထိတယ်မှတ်ပါတယ်ဖရားတယ်မှတ်လမ်းမှတ်ဖဲနဲ့အဲ့ဒါလိန်ပြောတာနဲ့မတူဘူးလားအဲ့ဒါ ကယ်ရှင်ပါးသီလထိမ့်ပြီးလိန်ပြောရင်ကောင်းမှာမကောင်းဘူးဆိုတော့တရားမရဘူးပေါ့ဗျလိန်ပြောရင်တရားမရဘူးเนาะဆိုတော့အောင်လို့အဲအကျင့်ပါသွားအဲ့ဒါဟိုလိန်တီလိန်များသောအားဖြင့်လိန်နဲ့ညင်ရတဲ့အလုပ်တွေကတော်တော်လုပ်ကြတယ်ဟုတ်တယ်မလားမင်းဘလောက်ဘလောက်ပေးမယ်ဆိုတကယ်တကယ်အလုပ်ဝင်တော့မပေးဘူးအဲ့ဒီလိန်ညာတွေလည်းမရှိဘူးလားအဲ့ဒါအဲ့ဒါမျိုးတွေလောကမှာလူလိန်လူညာတွေတည်များဘူး အဲ့တော့သူများတွေလိန်တာတော့အကြောင်းမဟုတ်ဘူးယောဂီတွေလိန်ရင်မကောင်းဘူးဟုတ်တယ်မလားအဲ့ဒါမလိန်နဲ့သူများလည်းမလိန်နဲ့ကိုယ့်ကိုယ်လည်းမလိန်နဲ့အဲ့တော့ပအာတေဝဓာကြီးလေးပါရုပ်တရားအဲ့ဒါဟာအရှုခံဝေဒနာတင်ညာသင်္ခါရဝိညာဉ်နံခန္ဓာ၄ပါအဲ့ဒါလည်းပဲရှုခံ နာယုတ်နာနှစ်ခုသလုံးဟာရှုခံလေတော်ကောင်းလို့ဝိညာဉ်ဟာစိတ်ပဲစိတ်ကိုစိတ်နဲ့ပြန် ရှုရတာပဲစိတ်တာနုပဒနာလေရှေ့စိတ်ကိုနောက်စိတ်နဲ့ရှုရတယ်အာရှေ့စိတ်ကစိတ်ဆိုးတယ်ဆိုစိတ်ဆိုးတယ်စိတ်ဆိုးတယ်အဲတမ်းမယ်နဲ့တမ်းမတယ်တမ်းမတယ်စိတ်ကူးရင်လည်းစိတ်ကူးတယ်စိတ်ကူးတယ်ဒီလိုမရှုရဘူးလားအဲစိတ်ကိုလည်းပြန်ရှုရတယ်စိတ်တာနုပဒနာလို့ခေါ်တယ်ဝေဒနာဟောမနေ့ကတော့မှဆရာတော်ဥက္ကရာပြောသွားပြီဝေဒနာရှုပုံရှုနည်းဟာ ဒုက္ခဝေဒနာဒုက္ခဝေဒနာဥပ္ပခာဝေဒနာအများသောအားဖြင့်ဒုက္ခဝေဒနာနဲ့တွေ့ရဘာမှမကြောက်ပါနဲ့ယောဂီတို့ဒုက္ခဝေဒနာခဏပါပဲနောက်ကြော်သွားမှာဝေဒနာတွေ့တာဟာနိဗ္ဗာန်တကားဖွင့်မဲ့တော့ရတာပဲတဲ့ကျေးဇူးတော်ရှင်ချမ်းမြေ့ဆရာတော်ဘုရားကြီးကတော့ကလောက်ကြီးခတ်ထားတယ်တော့ပါသွားတော့ဖွင့်လိုက်ရင်အထက်ထဲဝင်လို့မရဘူးလားမရပါဘူးဗျာအဲဝေဒနာနိဗ္ဗာန်တကားဖွင့်မဲ့တော့ မွေဒနာဟာမညံဖုန်ညံရဖို့အတွက်ရှုဖို့အတွက်အမတန်ထင်ရှားတဲ့တရားယောဂီများအနေနဲ့သဘောကျယောဂီတွေရင့်ကျက်သွားလို့ရှင်ဝေဒနာပေါ်အောင်အောင်မှမျိုးမျိုးကိုတခါတည်းတင်းတင်းရင်းရင်းကိုထိုင်ပြရတယ်ဝေဒနာပေါ်စေချင်လို့ရှုလို့မှတ်လို့ကောင်းတယ်စိတ်မပြန့်ဘူးယောဂီတို့ကအထူးလောက်ထိုင်နေရမလို့တန်းပေါ်တာပဲမလားတန်းပေါ်တော့ဝန်တာဖို့မကောင်းဘူးလား စိတ်မညစ်နဲ့ယောဂီတို့အဲ့ဒါမညံဖုံညံပေးမလို့လာတာဟုတ်တယ်မလားဘလို့ထိုင်ထိုင်ဝေဒနာလာတာပဲလာနှုတ်ဆက်တာပေါ့မင်းတို့ခုမှလာပြီးကြီးကြီးကျယ်ကျယ်နဲ့ငါနှိပ်ဆက်လိုက်ဦးမဆိုရောက်တာဟုတ်တယ်မလားအဲ့တော့ဝေဒနာပေါ်ရင်ဘာလုပ်ရမလဲအဲရှုမှတ်ပါတဲ့တဲကြီးခံပြီးတော့ရှုမှတ်ပါပြင်းနဲ့ဆင်းတဲ့အခါမှာလည်းယောဂီတို့ဒေါသကြီးနဲ့မပြင်းနဲ့နော်ယောဂီတို့တချို့ကစိုးစမ်းနဲ့ပြင်မလိုက် ဇောဇာနဲ့ပြင်လိုက်တော့အမှတ်ပါပါအောင်မလားပြင်းကျင်နဲ့ပြင်းကျင်နဲ့ပြင်းကျင်နဲ့အရင်မှတ်လိုက်ပါအောင်ပြင်းကျင်နဲ့ပြင်းကျင်နဲ့မှတ်လိုက်လို့နည်းနည်းလေးယော့သွားရင်မပြင်းနေအောင်ယော့ရည်လို့မပြင်းနေအောင်မပြင်းနေအောင်ဆက်မှတ်နောက်တစ်ခါပြင်းကျင်လာပြန်အောင်ဘယ်လိုမှတ်မလဲပြင်းကျင်နဲ့ပြင်းကျင်နဲ့စိတ်ရှိရှိလေးမှတ်လိုက်ပါမပြင်းနေအောင်တဏှိခံမှတ်လိုက်နောက်တစ်ခါပြင်းကျင်လာပြန်တော့ဘယ်လိုလုပ်အောင်မလဲอืมတဏှိခံမှုအရေးကြီးတယ်နော်တော်တော် ကျေးဇူးတော်ရှင်ဆွန်းလွန်းဆရာတော်ဘုရားကြီးကတဲကြီးခံနိဗ္ဗာန်ရောက်မခန္ဓာမှန်ပါပြီဒီတရားခန္ဓာလင်တန်တာကြောမျောလိအများမခန္ဓာတဲ့တရားတွေ့တာဟာမှန်တဲ့တရားတွေ့ဒုက္ခသစ္စာမှန်ဘူးလားတော်ကောင်းအဲမှန်တဲ့တရားတွေ့တာမင်းကမင်းကိုမင်းယောက်ျားမိန်းမအောင်မွေနေတယ်ယောက်ျားလည်းမဟုတ်ဘူးမိန်းမလည်းမဟုတ်ဘူးဒုက္ခกว่าပြောဘူးလားတော် ခန္ဓာကိုယ်ကြီးကပြောတာကိုညံနဲ့နားထောင်ရမှာနော်တော်မင်းယောက်ျားပဲမိန်းမပဲထင်တယ်မင်းကမင်းကိုမင်းတော့တော်တော်ဟုတ်နေပြီအောင်မေ့တယ်မင်းကငယ်တယ်ပြုတယ်နဲ့ဟာမင်းပြောတာတွေတခုမှမဟုတ်မချိမဆန့်နာတဲ့ဒုက္ခပဲဘာနာနဲ့နာရမယ်ဒီခန္ဓာကိုယ်ညံနဲ့ကြည့်လိုက်တော့ဒုက္ခတွေအမျိုးမျိုးမတွေ့ရဘူးလားတွေ့ရပါဘူးဗျာမထိုင်ညင်မဲနဲ့လည်းအောင့်အင်းထိုင်ရတယ်တချို့တချို့ပြောပါတယ် ဘာလို့နားကျင်နေတော့မထိုင်ကျင်ဘူးမလားဆိုတော့နားကျင်နေတော့မထိုင်ကျင်ဘူးအိုက်ပိုးနေတော့လူများနဲ့မထိုင်ကျင်ဘူးမထိုင်ကျင်ပင်နဲ့ဩဒီရောက်လာမှမထိုင်လည်းမဖြစ်တော့ဘူးဒုက္ခပါပဲဆိုပြီးတော့အဲ့လိုထိုင်ရတာလည်းမရှိဘူးလားအဲ့တော့ခန္ဓာကိုယ်ကနာတာတစ်မျိုးစိတ်ကမကျေနပ်တာတစ်မျိုးဟောဒုက္ခတွေမထင်ရှားဘူးလားဗျာအဲမခန္ဓာတဲ့တရားတွေ့တာမှန်တဲ့တရားတွေ့တာဒုက္ခသစ္စာတွေ့တာလေ သူတို့ကောင်းလို့စာထဲမှာခဏခဏတွေ့နေဒုက္ခသစ္စာသမုဒယသစ္စာခဏခဏကြားဘူးနေတာပဲဟိုဒုက္ခသစ္စာကြီးတွေ့ရင်မလားသူတို့ကောင်းလို့အာတွေ့တော့ဗုဒ္ဓံတာဟောဗျဒုက္ခသစ္စာတွေ့လို့ဒုက္ခသစ္စာမှန်ပိုင်ပိုင်နိုင်နိုင်သိရင်သမုဒယသစ္စာတွေပါပါမသွားဘူးလားဒုက္ခသစ္စာမှန်သိရင်ဘယ်လိုခြင်းမလဲဗျဒုက္ခမှန်သိရင်လေသူတော်တို့ခန္ဓာကိုယ်ကြီးအခုဒုက္ခဝေဒနာတွေတက်လာတော့ဒီခန္ဓာကိုယ်ကြီးကအမတန်နှိမ့်ဆက်တယ်လို့သဘောမပေါက်ဘူးလား နောက်တစ်ခါဒီလိုခန္ဓာကိုယ်ကြီးမျိုးအဲ့လိုနားနေတဲ့အချိန်ပေါ့အခုချိန်မဟုတ်ဘူးဟုတ်တယ်မလားအဲ့လိုနားနေတဲ့အချိန်မှာထလိုချင်ပါဦးမလားဒါယောဂီတို့ဘလူးမအတင်းအာရမနှိမ့်ဆက်တာမဟုတ်ဘူးနော်ထိုင်ုံလေးရှိသေးတယ်ဘုမငရဲတွေပိတ်တာတယ်ဆိုဓာတ်တွေနဲ့ခုန်လန်နေနဲ့ထိုးအမှနောက်ပြီးတော့တန်ရဘူးတွေနဲ့လောင်းချဆိုရင်ကဲပိုမဆိုးဘူးလားဗျာအဲ့ဒါခန္ဓာရလို့အဲ့ဒုက္ခတွေတွေ့ရတာမလား မနေ့တုန်းကတို့ပြောပြီးပါပြီအလုတ်ကိုင်းနဲ့ပတ်သက်လို့ဟိုရွှေ့ရဒီရွှေ့ရဒုက္ခတွေမများဘူးလားအဲ့ဒီဒုက္ခတွေအပေါ်ယံဒုက္ခတွေအခုခန္ဓာကိုယ်ကအတွင်းဒုက္ခတွေတွေ့ရတော့ဒုက္ခတွေ့လေဒုက္ခကိုယွံမုံနေမလိုချင်တော့ဘူးဒီလိုဖြစ်ရမှာနော်အဲဒါပဲနဲ့လို့ခုအစဆိုတော့တိတ်မယွံမုံသေးဘူးပေါ့ဒါပဲနဲ့မျိုးစေ့ရသွားပါပြီဒုက္ခသစ္စာသိတဲ့မျိုးစေ့ရတော့ အဲဝေဒနာကိုတွေ့တာဟာနိဗ္ဗာန်တကားဖွင့်တဲ့တော့ရတာပဲတော့ရလို့ရှင်ဖွင့်လိုက်ရင်ထဲတဲ့နိဗ္ဗာန်ဝင်လို့ရပြီပေါ့ဟုတ်တယ်မလားတော့တော့ရတာပဲမဖွင့်မဲနဲ့စိတ်ဆိုးပြီးတော့ထွက်သွားရင်တော့ဝင်လို့ရပါတော့မလားအဲတော့ဖွင့်တာနည်းနည်းတော့ခက်တာပေါ့ဗျာပင်မခံဖွင့်ရတယ်ဟုတ်တယ်မလားတော့အတန်ကြီးကြိုင်တာဟုတ်တော့အတန်ကြီးကြိုင်တော့နဲ့ဖွင့်လို့မရဘူးဂလုံးဂလုံးနဲ့လောရဥပမာပြောတာပါဆိုတော့ ဒုက္ခဝေဒနာကိုရှုမှတ်လို့ရှိရင်မဉဏ်ဖုံဉဏ်ရဖို့အမတန်နီးစပ်တယ်နော်တော်သို့တော်လည်းပဲတတန်တရားလုံးဝပါလာတဲ့စိတ်တူတာတို့စိတ်ဆိုးတာတို့မကျေနပ်တာတို့အဲ့ဒီစိတ်တူစိတ်ဆိုးကြောင့်တုံတောင်ဟာမမှတ်နိုင်ဘူးယောဂီတို့နားလာတဲ့ဆိုရင် မှတ်ပြီးတော့မှပြင်ရမှာနော်နားကျင်လာတယ်ပြင်တော့မယ်ဆိုဘယ်လိုမှတ်မလဲလက်တွေ့လောက်ရမှာနော်တော် လက်တွေ့လက်တွေ့အခုဟာစာတွေ့ပေါ့ဟုတ်လားပြင်းနေပြင်းနေပြင်းနေမှတ်ပြီးတော့ဒါလိုက်ပြင်ရမှာလားမပြင်းနဲ့အောင်ခဏတန်းကြီးခံလိုက်အောင်1မိနစ်ရရ2မိနစ်ရရ3မိနစ်ရတန်းကြီးခံလိုက်အောင်တန်းကြီးခံနိဗ္ဗာန်ရောက်ဆိုတော့ဒီနေရာလေးတော်အောင်တို့တော်အောင်တို့အလုတ်ကင်နေတန်းကြီးခံရင်ပတ်စာပဲရမယ်မညံဖုန်ညာရပါ့မလားမရဘူးမရဘူးဘလောက်တန်းကြီးခံကသေအောင်တန်းကြီးခံမညံဖုန်ညာမရဘူး အခုဒီနေရာမှာတန်ကြီးခံရင်ဝေဒနာသဘောသိရင်ကြာရင်မညံဖုန်ညာမရနိုင်ဘူးလားအဲဒါကြောင့်မလို့တန်ကြီးခံနိဗ္ဗာန်ရောက်ဆိုတာဒီနေရာပဲဒီနေရာပဲဆိုတော့ချက်ချင်းမပြင်းနဲ့ပြင်းခြင်းနဲ့ပြင်းခြင်းနဲ့ပြင်းခြင်းနဲ့နားတယ်နားတယ်နားတယ်နားတယ်နားတယ်တမိနစ်နှစ်မိနစ်နောက်တစ်ခါပြင်းခြင်းများပြီထပ်မှအောင်ဘယ်လိုမှမလဲပြင်းခြင်းနဲ့ပြင်းခြင်းနဲ့ပြင်းခြင်းနဲ့ပြင်းခြင်းနဲ့နားတယ်နားတယ်မင်းဘယ်လေးပါကြာသွားလို့ရှင်ဒါတည်းမကအကြီးကျယ်ခံရမှာ အပယ်လေးပါမကြအောင်မင်းသိကြီးခံဒါလို့ကိုယ့်ကိုအားပေးရမှာနော်နောက်ကြရင်ဒီနည်းတွေစိတ်သုံးသွားလိမ့်မယ်တို့ကောင်းလို့ဘုရားပန်းဘာလို့ခန္ဓာကိုယ်ဒုက္ခခံရမှာလဲခန္ဓာကိုယ်ကြီးကဒုက္ခသစ္စာပဲသိပြီးသားပဲငကိုဒုက္ခကိုအပိုဒုက္ခထမရှာနဲ့အဲ့ဒါတွေကအခုအများကြီးပြောဟောနေကြတာနော်အဲထပ်ပြီးရှားနေတရားမလို့အတိလေးသိနေပြီးတာဘာဖြစ်လို့ပင်ပန်းခံရမှာလဲအဲ့ဒါတကယ်လက်တွေ့မလုပ်တဲ့ပုံကိုယ်တွေအဲ့ဒါတွေ တကယ်လက်တွေ့လုပ်တဲ့သဲငူဆရာတော်ဘုရားကြီးတို့စွန်းလွန်းဆရာတော်ဘုရားကြီးတို့မာဇီဆရာတော်ဘုရားကြီးတို့လက်တွေ့လုပ်ပြီးလက်တွေ့အောင်မြင်တဲ့ဆရာတော်ဘုရားကြီးတွေတရားကိုနာပါတန်ကြီးခံရှုမှတ်ရင်လည်းဝေဒနာရဲ့သဘောကိုသိတာမလားတန်ကြီးကမရှုမှတ်ဘဲနဲ့သိပြီးတာပဲဆိုဘာမှတန်ကြီးမခံဘဲနဲ့သိပါမလားသာဝတ္ထဘတ်လို့သိတာအပေါ်ယံသိတာလို့ခေါ်တယ်သာဝတ္ထမှာဒုက္ခသစ္စာသမုဒယသစ္စာဖတ်ရင်သိတယ်မလားသူတော်အောင်လို့တန်ကြီးမခံရင်သေသေးချာချာသိပါမလား မသိဘူးမသိဘူးသိတယ်ပြောတာအဲ့ဒါကြွားပြောတာအဲ့ဒါမသိဘူးအခုသူတော်ကောင်းတို့ကိုယ်တိုင်ပဲတန်းကြီးခံတော့နည်းနည်းလေးနာတာတော့မှပဲခံရတော်တော်မခက်ဘူးလားဒါယောဂီတို့ကိုဒုံးနဲ့လည်းရိုက်တာမဟုတ်ဘူးဓာတ်နဲ့ထိုးတာလည်းမဟုတ်ဘူးဒါလေးတောင်ဒလောက်ခံခဲ့ရင်သူတော်ကောင်းတို့ကားမှောက်တာတို့ဆိုင်ကယ်မှောက်တာတို့ရေနစ်တာတို့ဒုက္ခတွေတိုးကြည်တန်းသူတော်ကောင်းတို့တို့အဲ့လိုဒုက္ခရောက်ခဲ့တာတွေရေတွက်နိုင်မှာ ရေလည်းဖမှန်ထက်ထက်နှစ်သေးဘူးတယ်ဥမာရေတွေအများကြီးပဲကူမတွေ့ဘူးလားအဲအဲ့ဒါတို့သင်းကျန်းကုန်းတွေပဲအဲ့ဒါသေဘူးတာထက်နေကျွန်းနေမြေကြီးတွေလည်းမတွေ့ရဘူးလားတော်မြတ်စွာဘုရားရဲ့တရားတော်ရပြောရင်အဲ့ဒါသင်းကျန်းကုန်းတွေပဲစိန့်ဂျွန်ကျွန်းကြီးကဘာပါလိမ့်သင်းကျန်းကုန်းသင်းကျန်းကုန်းထပ်နေပြီးသေးတာပေါက်တင်ညိုဖြစ်သေးလိုက်ကင်းလိရှောဖြစ်သေးလိုက်လူဖြစ်သေးလိုက်တမင်ဖြစ်သေးလိုက်မွေဖြစ်သေးလိုက်နွားဖြစ်သေးလိုက်သေတာထပ်နေပြီ အဝိဇ္ဇာတဏလက်ချက်လေသူတော်အောင်တို့အဲလူဖြစ်ပြီးတော့သေလိုက်မိန်းမဖြစ်ပြီးသေလိုက်ယောက်ျားဖြစ်ပြီးသေလိုက်ဆင်းရဲသားဖြစ်ပြီးသေလိုက်တထေးဖြစ်ပြီးသေလိုက်ဒီမြေကြီးမှာပဲမြုပ်ရတာမလားအဲအဲ့တော့ဒုက္ခတွေတို့အမျိုးမျိုးရောက်ခဲ့တယ်ခြေကျိုးလက်ကျိုးတွေအမျိုးမျိုးဟောအမျိုးမျိုးသူများအနှိမ့်ဆက်ခံရတာတွေသူများအသက်ဖျက်ခံရတာတွေခုပဲခဏခဏကြားနေရတာပဲဗျာဒါတွေနဲ့ခုခေါင်းကြီးဖျက်နေကဲဒုက္ခတွေအများဘူးလား အဲအများပဲစက်ယုံထဲမှာလည်းပဲစက်ယုံတွေမှာခိုင်းပြီးတော့လက်ပြတ်တာတွေခြိပြတ်တာတွေမရှိဘူးလားရှိပါတယ်ဗျာအဲ့တော့ဒီနည်းနည်းလေးထိုင်နေလို့နားတလောင်တလောင်နာရင်အဲ့ဒီလိုအကြီးအကျယ်ခြေထောက်တွေလက်တွေပြတ်လောက်အောင်နားမယ်ဆိုဘလောက်နာလိုက်မလဲစဉ်းစားကြည့်တမ်းတော်အောင်အမှန်တမ်းမစင်ရဘူးလားစင်ရပါတယ်ဗျာအဲ့ဒါခန္ဓာကြီးရထားလို့အဲ့ဒီဒုက္ခတွေတွေ့တာမလားဒါကိုယ်နဲ့ပတ်သက်တဲ့ဒုက္ခစိတ်နဲ့ပတ်သက်တဲ့ဒုက္ခကလည်းအမှန်တမ်းမများဘူးလားဗျာမများပါဘူးဗျာလိုချင်တာမရလို့ ဟုတ်တယ်မလားမချစ်ခင်မနစ်သက်တဲ့သူတွေနဲ့ပေါင်းနေရလို့ချစ်ခင်နစ်သက်တဲ့သူတွေကိုယ်ကွင်းရလို့မတမဆင်းရဲဘူးလားမိဘတွေနဲ့ကိုယ်ကွင်းနေရတဲ့အလုပ်လုပ်တော့မဆင်းရဲဘူးလားဆင်းရဲပါဘူးချစ်ခင်နစ်သက်တဲ့သူနဲ့ကိုယ်ကွင်းရတယ်မချစ်ခင်မနစ်သက်တဲ့သူတွေနဲ့အမြဲတမ်းမြင်လိုက်လို့ရှိရင် မျက်နှာရှစ်ခေါက်ချိုးနဲ့တစဲမှကြည့်မရတဲ့မျက်နှာတွေနဲ့ပေါင်းနေရတာမရှိဘူးလားရှိပါတယ်။အင်းနဲ့ဆိုးထိုးသလိုပဲအတန်က အဲ့ဒါတွေနဲ့ပေါင်းနေရတာအဲ့ဒါချမ်းသာသလားဆင်းရဲသလားဆင်းရဲပါဗျာဒုက္ခတွေကကိုယ်ပတ်ဝန်းကျင်မှာအများကြီးပဲနော်သူတော်ပုဂ္ဂိုလ်ကိုမုံမှုပြောတာမဟုတ်ဘူးကိုယ်ဘဝမှာဒုက္ခရောက်နေတာကိုသိဖို့ပြောတာတစ်ချက်မှကိုယ်အကောင်းပြောတာမဟုတ်ဘယ်လောက်လုပ်လို့မကောင်းမပြောတာပဲဟုတ်တယ်မလားမမားသေးလို့မှားရင်ဒုက္ခရောက်အောင်လုပ်ပလိုက်မယ်အဲ့ဒါတွေမရှိဘူးလားရှိပါတယ်အထဲတဲကို ဘုဒ္ဓတသိလို့မဟုတ်ဘူးတရားသဘောအရပြောတာနော်အမျိုးမျိုးပဲကိုယ်ချောင်းနေရတယ်မရှိဘူးလားဒုက္ခပေးမလို့လေဒါအများကြီးပါပဲကိုယ်ဒုက္ခပေးမယ်ကခန္ဓာကိုယ်တွေရောချောင်းနေတယ်မရှိဘူးလား96ပါးယောဂလေ96ပါးယောဂကြောက်တယ်ရတာနဲ့အစာအိမ်ဖြစ်ရတာနဲ့နှလုံးသွေးကြောကျင်းရတာနဲ့ကျဲရတာနဲ့အဆုတ်ဖြစ်ရတာနဲ့ဘာဖြစ်ရတာနဲ့ဟာယောဂတွေအများဘူးလား အဲ့ဒီ96ပါးယောဂဝေဒနာတွေနဲ့ပေါင်းညင်မှမလားသူတော်မပေါင်းညင်တဲ့သူနဲ့အခုပေါင်းနေရတာမလား96ပါးယောဂဝေဒနာလေသူတော်မချစ်ခင်မနစ်သက်တဲ့သူတွေပေါင်းနေရချစ်ခင်နစ်သက်တဲ့သူနဲ့ကြတော့ကိုယ်ကွင်းရမိတို့ကောင်းကောင်းမွန်မွန်ကောင်းကောင်းမွန်မွန်လက်လာပါလေးလိုချင်တယ်ကောင်းကောင်းမွန်မွန်ဉာဏ်ပညာတွေတိုးတက်ချင်တယ်ဖြစ်ချင်တာတွေအကောင်းတွေအများကြီးပဲလိုချင်တာတွေရရဲ့လား မရတာကများတယ်ဟုတ်တယ်မလားချစ်ခင်နဲ့တက်တဲ့သူတွေကိုလိုချင်တာတွေနဲ့ခွဲခွာတာများတယ်တဲ့မရဘူးအလိုရှိတာတွေမရဘူးအဲ့ဒီဒုက္ခတွေတရားထိုင်မှများရင်သဘောပေါက်တယ်နော်သူတော်အောင်တို့တရားထိုင်မှများလို့ရှင်အဲ့ဒါတွေကိုဉာဏ်ထဲမှာပေါ်လာတယ်မိသားစုတွေကိုဝင်ကြည့်စရာမလိုဘူးကိုယ့်ဘက်ကဉာဏ်ထဲမှာကိုပေါ်လာတယ်ဩလူတွေဟန်ဆောင်ပြုံးနေကြတာကိုခံမလို့မရဘူးလားသူတော်အောင်တို့ ဒါပဲလူရှိသူရှိကြပြောပြောရွှင်ရွှင် ပြောရတာပဲရင်ထဲမှာကြတော့ပူးလောင်နေတယ်မများဘူးလားဗျာပူးလောင်နေတာပဲလူတစ်ခုပူမှုရတဲ့ဘလောက်ပါလဲဆယ်ကလေးတော့မကောက်ဘူးနဲ့တူတယ်အများကြီးပဲအဲ့ဒီဒုက္ခတွေကိုသူတော်ကောင်းတို့ဝေဒနာကိုတန်းကြီးခံရင်အဲ့ဒါတွေသဘောပေါက်လိမ့်မယ်နော်မခန္ဓာမှန်ပါပြီဒီတရားခန္ဓာလျင်တန်တာကြောမျောလိမ့်အများခန္ဓာလျင်ဆိုတာခန္ဓာအောင်ဇိုးဇန့်နဲ့ပြင်မပြစ်နဲ့ ဒါကိုပြောကြတယ်ဟုတ်လားဇိုးစားနဲ့ပြင်လိုက်တော့တက်တာဘွားတော့ခန္ဓာဘွားတယ်မလားဘလို့သိသိမသိသိဘာဖြစ်လဲကွာဇက်ဆိုပြင်မလိုက်တာဇက်ဆိုပြင်မလိုက်တော့အမှတ်ပါသေးရလားသူတော့အဲအဝိဇ္ဇာဒေါသဖြစ်သွားတာဗောဗျနားတယ်ဆိုဒေါသဖြစ်သွားဖက်ပြင်ချပြလိုက်ပြင်ချပြတော့တက်တာဘွားတော့တက်တာဆိုတော့စိတ်ကိုချမ်းသာသွားပြင်မလိုက်တာ哦အဲ့ဒါခုနတုန်းကအဝိဇ္ဇာဒေါသတွေဖြစ်သွားတော့အာကုသိုလ်တွေကိမ့်မသွားဘူးလား အဲယောဂီတို့ကအနုစိတ်သိရမှာနော်ယောဂီတို့ကသူများတဲ့သွားတတ်မှာအာဟုသို့မဟုတ်ဘူးအဝိဇ္ဇာတို့တဏှာတို့ဒေါသတို့ဖြင့်အာဟုသို့မလားဓမ္မဒီအဝိဇ္ဇာတဏှာကိုပါနိုင်သမျှပါအောင် လုပ်မှညံတက်မှာမလားသူတို့အောင်မပြင်ရဘူးလို့ပြောတာမဟုတ်ဘူးနော်တေးသေးချာချာနားထောင်မှာယောဂီတို့မင်းတို့နီးရရကွာတခါတည်းလူမချိမဆန်ဒုက္ခရအောင်လောက်တာပဲအတ္တကိလမထာ ကိုယ့်ကိုယ်ကိုညှင်းတဲ့တဲ့နီးလို့လူပြင်းနေရပြောလေဦးမနော်သဘောပါရဲ့လားလူပြင်းနေရခံများများအဲ့ဒါကိုလည်းမလုပ်ဖဲနဲ့သူများလုပ်တာကိုပေချာလည်းမလိလာဘူးပဲနဲ့အဲ့ဒါပြောမှဆိုလို့ယောဂီတို့သူများပြောလို့ချင်းဟုတ်ထင်ပါရဲ့ဆိုပါသွားအောင်မယ်နီးမျိုးစုံလိလာနေတယ်မလားဘုသူတာပေါင်း16000နဲ့နောက်ပြီးတော့သေချာမလုပ်ဘူးသေချာမလုပ်တဲ့အခါကျတော့တက်တာရလိုက်သွား အလွယ်လိုက်တော့နောက်ကြတော့အလွယ်ရောက်ပေါ့အလွယ်လိုက်အလွယ်ရောက်ဆိုဟုတ်တယ်မလားအခုလည်းပဲများသောအားဖြင့်တသံတရားလုံးတို့အလွယ်လိုက်လာတာမလားတရားဝအသေးခံပြီးကြိုးစားမယ်ဆိုမလို့ဘူးနောက်မှနောက်မှအဲ့ဒါနဲ့တို့အခုတန်တရာရှင်းနေတာမလားတို့မြတ်စွာဘုရားလက်ထက်က24သိန်းရကုတဲ့60ဘိုးကြီးတသိန်းအာယဟန္တာလေးလည်းပဲဟောလို့ကြွတ်သွားတာလေအများကြီးပဲတို့ပါရလားပါပါဘုရားဘာလိုက်ခဲ့လို့အလွယ်လိုက်ခဲ့လို့ ကာမဂုဏ်တွေလိုက်စားခဲ့လို့ဟုတ်တယ်မလားအဲအလွယ်လိုက်ခဲ့လို့အလွယ်ရောက်အခုအလွယ်ရောက်နေလေဘယ်ထက်ရောက်နေတော်အောင်အလွယ်ရောက်နေ30ဖုံနဲ့ရောက်30ဖုံဆိုတာသေမင်းနိုင်ငံတက်ကွင်းလို့ခေါ်တယ်တော်အောင်လို့ဟိုတက်မတော်မှာဆိုရင်တက်ကွင်းပေါ့ဗျာတောင်ကြီးသုံးလုံးကြားမှာတောင်တွေကဝိုင်းပြတော့မသေးဘူးလားဗျာရန်သူတွေကတောင်ပေါ်ကနေပြီးတော့ဝိုင်းပြတော့ဘဲမှရှောင်လို့မရအလဲကောင်မှ तू ကတက်ကွင်းမလား တို့လည်းပဲအိုနာသေးရနှိမ့်ဆက်တော့ကဲချောင်းတို့တိန်လို့ရသေးရဲ့အဲ့ဒါအလွယ်လိုက်ခဲ့လို့အလွယ်ရောက်တာသေမဲ့နေရာရောက်တာတုံးလက်တမှုကသေမဲ့နေရာမလားသတော်အောင်လို့အခုခန္ဓာကိုယ်ကြီးရတာအကောင်းရတာလားအလောင်းရတာအလောင်းကြီးအလောင်းကြီးအလောင်းကောင်ကြီးဟုတ်တယ်မလားသေဖို့မကျင်းသေးဘူးလားဗျာအဲသူများတတ်လို့လည်းသေရင်သေမယ်96ပန်းနဲ့သေရင်သေမယ်တခုခုကတော့သေမှာပဲအဲ့ဒါပါလေအလွယ်လိုက်ခဲ့လို့မလား သူတော်ကောင်းတို့ညာတပရိညာနဲ့သဘောပေါက်မှာနော်ဘာဖြစ်လို့ဦးဇင်းတို့ဦးဇင်းတို့တို့ပြောရလဲဆိုတော့ယေရှုတော်ရှင်မဟာစီဆရာတော်ဘုရားကြီးတို့ယေရှုတော်ရှင်ဝေဘူးဆရာတော်ဘုရားကြီးတို့ဆုံးလုံးဆရာတော်ဘုရားကြီးတို့တဲမှုဆရာတော်ဘုရားကြီးတို့အမှန်တွေဟောသွားအဲ့ဒီဥစ္စာတွေကိုနောက်ကနေလိုက်ဖြတ်တဲ့လူတွေအများကြီးပေါ်နေနော် အလွယ်သမားတွေလေလောဘဒေါသဆိုတော့ကွာသူ့ဘာသူဖြစ်ပြီးသူ့ဘာသူပြတ်သွားတာဘာမှမလိုပါဘူးထူးတယ်လေပယ်တရားမလိုပါဘူးအဲ့စာအုပ်တွေတွေ့ဘူးတယ် ထိုးတယ်လည်းပယ်တရားမလို့သူ့ဘာသူပြက်သွားတာပဲတဲ့ဥပထီပင်ဆိုသူ့ဘာသူပြက်သွားတာအဲ့ဒါတန်တရာလယ်မဲ့အပြက်အဲ့ဒါအပယ်ရောက်မဲ့အပြက်ဒါနဲ့မရနဲ့နေတဲ့ဘာဝိပဿနာမှာအာမထုတ်ပဲလောဘဒေါသတော့ဖြစ်တယ်ဖြစ်ပြီးတော့သူ့ဘာသူယုံနံဓမ္မနိယာမအတိုင်းပြက်သွားတယ်မလားအဲ့လိုပြက်သွားတာကညံရပါဘာတွေပဲရကိလေသာတွေပဲရကိလေသာတွေပဲတိုးတိုးနေလို့မညံဖုန်ညံမရတာမလားအဲသူ့ဘာသူပြက်သွားတာပဲအထူးတယ်လေ ဘာလို့ထပ်ဖြက်เสียလို့လဲတဲ့ထပ်ပြီးတော့ပယ်တရားလို့လဲပြက်ပြီးသားပဲတဲ့အဲ့ဒါကဥပထေပင်နဲ့သူ့ဘာသူပြက်တာကတန်တရာလယ်မဲ့အပြက်နော်တတော်နော်တတိပဒံရှုမှတ်ပွားများအားထုတ်လို့လောဘဒေါသမောဟပါအောင်ကုန်အောင်လုပ်တာကတန်တရာဝွတ်ကျွတ်မဲ့အပြက်ပြက်တာချင်းမတူဘူးတတော်နော်ဟုတ်လားစေတနာလေးကပေါ်တယ်ပြက်တယ်ဆိုတော့မကောင်းတဲ့စေတနာပြက်သွားလို့ရှင်အာဟုတုံဖြစ်ဘူးလားဗျာဥပမာဆိုတော့လောဘဒေါသဖြစ်တယ်မကောင်းတာတွေလုပ်တယ် စေတနာနဲ့လုပ်တာ哦ဖြစ်ပြီးတော့ပြတ်သွားတာပဲမလားဖြစ်ပြီးပြတ်သွားပြီနဲ့အာဟုသူကာမတတ္တိဂိမ့်မသွားဘူးလားအခုသူတော်ကောင်းတို့တရားနာတယ်စွန်းနေလှူကြတယ်ကုန်းနေလှူကြတယ်အမျိုးမျိုးပေါ့ဗျာဝေယဝိဆတွေလုပ်ကြရတယ်ဒါလည်းစေတနာပဲမလားဒီစေတနာလေးတွေဥပ္ပထေပဲနဲ့ပြတ်မသွားဘူးလားပြတ်သွားပြီနဲ့ကုသိုလ်ကာမတတ္တိတွေဖြစ်သွားတယ်ကဲပြတ်တာချင်းတူပါမလားကဲဒီကကုသိုလ်ဟိုကအာကုသိုလ်မလား အဲ့ဒီလိုပဲတဲ့ကိလေသာတွေတိုးပွားပြီးတော့ပြက်သွားတာကတန်ត្រာလယ်မဲ့အပြက်လောဘဒေါသမောဟလေဘာတရားမှအာမထုတ်ပဲနဲ့လောဘဒေါသဖြစ်လဲဖြစ်တယ်ပြက်လဲပြက်တယ်မလားသတော်အောင်လို့သဘောပါရလားဒါတွေကဦးဇင်းတို့တွေ့ခဲ့လို့ပြောတာလောဘဒေါသမောဟတွေပြတ်သူပြတ်သွားတာပဲအထူးတလည်းထပ်ပြီးတော့ကုံအောင်ပြက်အောင် လုပ်เสียရမလိုပါဘူးတဲ့အဲ့ဒါမသိတဲ့သူကအဲ့ဒါသွားဖတ်မိတဲ့အခါကျတော့ဟုတ်တာပဲ အထုတလည်းတရားတွေထိုင်နေရရှုနေရမှတ်เสียမလိုပါဘူးကုသိုလ်ကောင်းမှုတွေလုံတော်ရောပေါ့အဲ့လိုအယူဆတွေလွဲနေတာတွေအများကြီးပဲနော်အဲကုသိုလ်ကောင်းမှုကြောင့်တော့အကျိုးပေးတဲ့အခါချမ်းချမ်းသာသာနေရတာပေါ့ဗျာတရားလုံးเสียမလိုဘူးဆိုတော့ဉာဏ်ပညာတွေရပါမလားခံမှန်းတဲ့ဉာဏ်ကတော့ဆင်းရဲတုံတရားတော့ရတာပေါ့ဒါမကောင်းမှုဒါကောင်းတယ်ဒါတော့ပဲရတာပေါ့နဲ့နဲ့နဲနဲခန္ဓာရဲ့သင်္ခါရဒုက္ခကိုသိပါတော့မလား သင်္ခါရဒုက္ခဆိုတာကစာဝတ်နေရင်းနဲ့မဆိုင်ဘူးနော်တော်အောင်လို့စာဝတ်နေရင်းနဲ့အလုပ်ရင်းနဲ့မဆိုင်ဘူးအလုပ်တွေဘလောက်ပဲကောင်းကောင်းစာဝတ်နေရင်းတွေဘလောက်ပဲကောင်းကောင်းဒီခန္ဓာကိုယ်ကြီးနှိမ့်ဆက်နေတဲ့သဘောကိုသိမှ သင်္ခါရဒုက္ခကိုသိတာမလားဒီခန္ဓာကိုယ်ကြီးလို့ပြောရတာပေါ့ဗျာသဘောတရားတွေဖြစ်ပြပြုပြင်ပြောင်းလဲပြီးတော့အများအားနှိမ့်ဆက်မနေဘူးလားတော်အောင်လို့အဲအဲ့နှိမ့်ဆက်နေတာသင်္ခါရဒုက္ခပဲ မြတ်စွာဘုရားသခင်ပွင့်ထွန်းပေါ်ပေါက်မှဒီသင်္ခါရဒုက္ခသိရတာနော်အဲသာဝနေဒုက္ခတို့ပါတို့ပရိသဏိနေဒုက္ခအိုတဲ့ဒုက္ခနာတဲ့ဒုက္ခသေတဲ့ဒုက္ခဒါဟိုးတော့ဘုရားမပွင့်ငယ်နဲ့အထိုက်လျောက်သိတယ်အဲ့ဒီဒုက္ခတွေကိုကြော်လွန်ဖို့အတွက်အမျိုးမျိုးကြံသိကြစဉ်းစားကြနိဒာနိတ္တရာတွေထွင်ကြကုသိုလ်ကောင်းမှုတွေလုပ်ကြကုသိုလ်ကောင်းမှုတွေအကြောင်းနတ်ပြည်ရောက်တာ အကျိုးအဲ့ဒါဂိတ်ဆုံးတာပဲပြီးရောနတ်ပြည်မြမပြည်ပြီးတာပဲအဲ့ဒါဆက်မလုပ်တတ်တော့ဘူး နတ်ပြည်ဗမာပြည်ကပြန်လဲသေးတာပဲပြန်ပြီးတော့ပုထုဇဉ်ဆိုအပယ်ပြန်ကြသေးတာဗမာပြည်ကတော့တတ်မကြဘူးပေါ့ဗျာလူပြည်နတ်ပြည်ဖြစ်နောက်အပယ်ပြန်သွားတာဗမာပြည်တူဝင်ဝဇချင်းတရှုံရှုံမလားအဲမြတ်စွာဘုရားသခင်ပွင့်ထွန်းပေါ်ပေါက်တော့မှဒီဒုက္ခတွေတဲ့ပုံပြီးတော့အရေးကြီးတဲ့ဒုက္ခဒီဒုက္ခတွေရဲ့အကြောင်းသင်္ခါရဒုက္ခအခုတော်အောင်လို့ရှုမှတ်နေတာသင်္ခါရဒုက္ခကိုမြင်အောင်ရှုနာနော်ဒါကြောင့်မလို့တောင်းတောင်းဇိုးဇတ်နဲ့မပြင်းနဲ့စာဝတ်နေရေးဒုက္ခနဲ့မဆိုင်ဘူးနော်တော်အောင်လို့ ဒီခန္ဓာကိုယ်ကြီးရဲ့နှိမ့်ဆက်တဲ့ဒုက္ခကိုနဲ့နဲ့နေအောင်သိအောင်ကြိုးစားကြသိအောင်ဆိုတာတန်ကြီးခံမှသိတယ်တန်ကြီးခံနိဗ္ဗာန်ရောက်ဆိုတာတန်ကြီးခံဉာဏ်ပညာရောက်ဉာဏ်ပညာကနိဗ္ဗာန်ပို့တာမလားတော်အောင်တန်ကြီးခံပြီးတော့နိုင်နာတယ်နာတယ်နာတယ်အပြင်းချင်းပြင်းချင်းနဲ့ပြင်းချင်းနဲ့ပြင်းချင်းနဲ့ပြင်းချင်းနဲ့တန်ကြီးခံလိုက်အောင်10မိနစ်2မိနစ်နောက်တစ်ခါပြင်းချင်းနဲ့ပြင်းချင်းနဲ့ဘလို့မှမခံနိုင်တော့မှပြင်းနေပြင်းနေပြင်းနေဒီလိုပြင်းရတယ်တော်အောင် အဲ့ဒီတော့ဒုက္ခသစ္စာပုံမသိဘူးလားဗျာပုံသိအောင်လို့မလုပ်ခိုင်းတာလေအဲတန်ကြီးခံခိုင်းတာသူများဆဲတာကိုတန်ကြီးခံတာကတော်အောင်တော့အော်တော်တော်သိခံတဲ့ပုံကိုပဲသူများချေးကြည့်အောင်ပဲရှိတယ်မညံဖုန်ညာတော့မရဘူးကိုယ်ခန္ဓာကိုယ်ကနှိမ့်ဆက်တာကိုတန်ကြီးခံနိုင်မညံဖုန်ညာရမယ်တော်အောင်သူများပြောတာလဲတန်ကြီးခံပေါ့ဗျာဟုတ်တယ်မလားကိုယ်ခန္ဓာကိုယ်ကနှိမ့်ဆက်တာလဲပဲပူတာတွေအေးတာတွေစသည်အဖြစ် သူတော်ကောင်းတို့အခုတရားအထုတ်တယ်ဆိုအထိုက်လျောက်ကိုယ့်အိမ်မှာလို့တော့ဘယ်ဟုတ်မလဲအဆင်မပြေတာတွေမရှိဘူးလားအများနဲ့နေရတာဟိုးဗျဟုတ်တယ်မလားတဲကြီးခံပါတဲ့တဲကြီးခံပဲရအောင်နော်တဲကြီးခံမှဒီဒုက္ခတွေကိုသိမှလေသူတော်ဝိဇ္ဇတို့သူတော်ကောင်းတို့အချုပ်လဲကြဘူးတဲ့ထောင်လဲကြဘူးတဲ့နော်ဒီဘဝမှာမကြဘူးထားပါတော့ဗျာဘဝပေါင်းများစွာကြဘူးမှာပဲဟုတ်တယ်မလားထောင်ထဲမှာအထိုက်လျောက်ဘုဟုတ္တရှိတာပဲဗျာထောင်ထဲမှာ တဏှာသာလေးကြောတဏှာသာလေးကိုပိတ်ကြံညစ်ပတ်နေတာအဲ့ရတယ်မလားအဲပိတ်ကြံညစ်ပတ်နေတာနေရတာစားတာတောက်တာလည်းပဲပိတ်ကြံညစ်ပတ်နေတာစားရတာအလုတ်လုတ်တော့လည်းပင်ပန်းပန်းလောက်ပါတယ်ထောင်သမားတွေလေအဲနှိပ်ဆက်လည်းခံရသေးတယ်ဟာအများကြီးပဲအကြီးကျယ်ဒါကလောလောဆယ်ထောင်ပြောတာဟိုငရဲကြသွားတော့အကြီးကျယ်ပေါ့အဲ့တော့တို့အခုတရားအထုတ်ရတာအဲ့ဒီထောင်ကြသလောက်ငရဲကြသလောက်ဆင်းရဲပါမလားဗျာဆင်းရဲပါဘူးဆင်းရဲကြီးကိုကြောက်ရင် အေးဆင်းရဲလေးတွေကိုစ조사ပြီးတော့သိခံလူကြက်တာတို့ကိုယ့်အိမ်မှာလို့တော့ဘယ်တူမလဲကိုယ့်အိမ်မှာတော့ကိုယ့်ဘာကိုတယောက်ထဲနေတာမလူကြက်တယ်อืมနေရထိုင်ရတာအကုန်လုံးတန်ကြီးခံရတယ်ဆုံးစားသွားတာအစဖြည်းဖြည်းသွားနေရစိတ်တူစရာဟုတ်တယ်မလားကိုယ့်ဘာကိုသွားနေရွှွတ်ရွှွတ်ဆိုသွားပလိုက်ရှင်ဟုတ်တယ်မလားအဲ့ဒါစားကန်ကြီးကိုမှတချို့နေရာတွေပိုးရှည်ပါတယ်ဦးဇင်းတို့ကခတ်တူတူပဲမြစ်တာပို့ပြီးတော့သုံးဆောင်ခိုင်းတယ် ချို့နေရာဆိုမပြီးတော့နိုင်ဘက်လောက်ကြာတယ်မလေးထမင်းတစ်လုံးစားဖို့စားတော့မစားကြတော့လွတ်ပလိုက်ရှင်တော့အဲ့ဒါကိုချင်းစာလို့ရောဤတို့ခတ်တူတို့ပဲပြောတာနော်လူသားတစ်ပါးအလုံးဆိုတော်ပြီအလှရှင်ကြီးညာလိုက်တော်ပြီပေါ့ဗျာအဲ့ဒါဒီပြင်ဟာလေးရှုပ်ချက်ခနေတာပဲထမင်းစားရမယ်အရေးကိုအဲ့ဒါအဲ့လိုအမတန်မှတင်းကြီးခံရတယ်သွားတာလာတာနေတာထိုင်တာစားတာတောက်တာအခု 教育的话，名多平平庸庸的，做漂漂亮亮的嘛的，别乱了，好了不啦？别乱了，理解了嘛？别在还在骗骗你，是咯？就那其他走路哎，这谁他妈真假不都看你们要乎哎，你都看我带你看嘛？深夜几个教育？剩下的那个教大月的看，教大月的看，不要那不要保护教育。剩下几个教 လေပြတ်သွားပြီကြိုးစား၍တိခံကြိုးစား၍တိခံပေါ့ဗျာဘာဖြစ်လို့ကြိုးစားတိခံခိုင်းလဲဆိုတော့ဒုက္ခကိုသိစေခြင်းလို့နော်တော်တော်တို့အခုထမင်းစားတဲ့အခါမှာလဲရှုမှတ်မှုလေးနဲ့စားပါလို့ခဏခဏမပြောဘူးလားအဲ့ဒါဘာဖြစ်လို့ပါလဲမဝစေခြင်းလို့လားမဝစေခြင်းတော့အကုန်မအကုန်များသွားမှာဆိုလို့မဟုတ်ပါဘူးပြောပြီးတော့ ဆင်းရဲကိုသိစေခြင်းလို့ဟုတ်တယ်မလားယောဂီတို့ရှုမှတ်တဲ့ဇွန်ကင်ကင်နဲ့ယူရယူရပါဇာတဲ့ထဲတယ်ဆိုတော့မှတ်လိုက်ရတာဗျာတလုတ်စားဖို့မှတ်လိုက်ရတာတော်တော်များအဲ့တော့မဆင်းရဲဘူးလားဆိုတော့အဲ့ဒီဆင်းရဲကိုသိတာနိဗ္ဗာန်ရောက်ဖို့ပဲဒုက္ခသစ္စာသိမှဒုက္ခလွတ်ချင်မှာမလားတော့မြန်မြန်ဆန်ဆန်ပဲဝုန်းတိုင်းနဲ့ဒူးထောင်ပေါင်ကားနဲ့ပိတ်စားကြည့်ပါလားဆင်းရဲသိပါမလား များသောဖြင့်အပြင်လောကမှာအဲ့လိုပဲစားတာပဲမလားအဲ့လိုပဲစားတဲ့အခါကျတော့ဒုက္ခသိပါတော့မလားဒုက္ခမသိရင်ဘာဖြစ်မလဲယောဂီတို့ပျော်တာပဲမပြည့်ရင်လည်းစားစားဘာနဲ့ပဲစားစားပြောချင်တာပြောနေချင်တယ်လို့နေလှုပ်ချင်တယ်လို့လှုပ်ဆိုပြောနာတေကနိကြမှာအော်ဟစ်သေးပေါ့ဗျာနေတော့မှတော့ပြောနေကြတာပဲအမှန်တရားတွေသိအောင်လို့ဘုရားယဟန္တာများဘရော့မှာပြာလောင်ခတ်ပြီးမလို့ ရားယဟန္တာတွေသူတော်ကောင်းတို့မှန်းကြည့်ပါဗျာပြာလောင်ခတ်ပြီးလုပ်ပါမလားအဲအဲ့ဒီဤတိုင်းသွားညံနဲ့တတိတံမစဉ်တတိတံမစဉ်တတိတံမစဉ်ကိုပြုတဲ့မြအမှုကိုပြစ္ဆုတ်ပံတဲ့တဲ့စိတ်ကထားလိုက်တဲ့အခါကျတော့ပြစ္ဆုတ်ပံတဲ့တဲ့ထားလို့ရှင်အတိတ်ကောအနာဂတ်ကောမှန်မှန်ကန်ကန်သိတာဒါချက်ချင်းမသိလဲယောဂီတို့နောက်သိပါလိမ့်မယ်အဲ့ဒါလေးမှတ်သွားပြစ္ဆုတ်ပံတဲ့တဲ့ထားနိုင်လို့ရှင်အတိတ်ကဘာဖြစ်ခဲ့တယ်ဆိုတာခံမှန်းလို့ရတယ်အတိတ်ကဘာဖြစ်ခဲ့တယ်ဆိုတာဟိုဇာတိတ်တရညံလို့ တထေးဖြစ်ခဲ့တာတို့อืมဘာဖြစ်ခဲ့တာတိုက်သေးရတာလို့ဒါပြောတာမဟုတ်ဘူးနော်အတိတ်ကဘာဖြစ်ခဲ့တယ်လဲခံမှန်းလို့မရဘူးလားဗျာဒုက္ခဖြစ်ခဲ့တယ်လေသူတော်ကောင်းတို့အတိတ်ကဘာဖြစ်ခဲ့ပါလဲနောက်အနာကဘာဖြစ်အောင်မှာလဲအဲဒုက္ခရောက်အောင်မှာပဲအဲ့ဒါပြစ္ဆုတ်ပံဒုက္ခကိုကိုကမြင်တာဟုတ်ဗျဝိပဿနာကိုပြောနေတာနော်သူတော်ကောင်းတို့သမထတော့သမထသဘောပေါ့ဗျာ ဝိပဿနာကိုပြောတာဩအတိတ်တုန်းကလည်းတို့မျက်ရည်ကြီးငယ်ကြပြီးတော့အမျိုးမျိုးကိုစင်းရဲစိတ်စင်းရဲနဲ့သိခဲ့ရမကျိန်းသေးဘူးလားဗျာကျိန်းသေးပါဗျာပြစ္ဆုတ်ပံမှာလည်းဒုက္ခတွေအများဘူးလားများပါဗျာကိုဒုက္ခနဲ့ကိုပေါ့ဗျာဟုတ်တယ်မလားနောင်လာခန္ဓာရလို့ရှိရင်ဒုက္ခရောက်ဖို့မကျိန်းသေးဘူးလားအဲ့လိုသိတာအမှန်သိတာမလားသူတော်အောင်တို့ဘုရားယဟန္တာတွေအဲ့လိုသိလို့ဒီတန္တရာဝဆင်းကြီးကလွတ်မြောက်တာမလား သိတော့လွတ်မြောက်အောင်ကြိုးစားတာပေါ့ဗျမသိတော့မကြိုးစားဘူးပေါ့လောကီပဲကြည်ပါလားသူတော်ကောင်းလောကီမှာအထိုက်လျောက်အမျော်မြင်ရှိတဲ့ပုဂ္ဂိုလ်ကစာကြိုးစားမှဟိစာတတ်မှအလုပ်ကောင်းကောင်းရမယ်အလုပ်ကောင်းကောင်းရမှဝင်ငွေရဝင်ငွေရမှအိုးနဲ့အိမ်နဲ့သားနဲ့မယားနဲ့အဆင်ပြေမယ်စာကြိုးစားတယ်မလားစာကြိုးစားတော့လောကီနဲ့ပတ်သက်လို့အထိုက်လျောက်အဆင်မပြေဘူးလားဗျာဒါလောကီပိုင်းလောကီပိုင်းအသိဉာဏ်အောင်ပြောတာနော်သူတော်ကောင်းဒါပြနဲ့ဘလောက်ပဲပြေလေတယ်ပြောပြောပါပိတ်ဆုံးကြတော့ဒုက္ခပဲမလားသူတော်ကောင်း အဲအခုလောကုတ္တရာပညာပိုနဲ့ဆိုင်တာပေါ့ဩပရိသန္နေနေရတဲ့ဒုက္ခဘဝအစကလည်းဒုက္ခအလေရလည်းပဲဇရာဆိုတော့ဒုက္ခအဆုံးကြတော့လည်းပဲမရဏဆိုတော့ဒုက္ခဒုက္ခတွေကြီးပဲသေချာစဉ်းစားကြည့်တော့ကျွန်တော်တို့အလုံးမရခင်ကလည်းရှာလိုက်ဖွေလိုက်ရတာမစင်ရဘူးလားလောက်ကင်တော့လည်းပဲကိုကငွေရတော့ချမ်းသာတယ်ထင်တာတကယ်တည်းတော့မစင်ရဘူးလားဗျာကိုကိုနဲ့သူများစိတ်မလားဆိုတော့အောင်လို့အဲ့ချင်တိုင်းအဲ့လိုရရဲ့လား ရားဖူးခြင်းတိုင်းဖူးလို့ရရဲ့လားတရားထိုင်ခြင်းတိုင်းထိုင်လို့ရရဲ့လားအခုတော့ပြန်အောင်မယ်စနေတနေ့ငွေဆိုကိုကိုနဲ့သူစိတ်မလားဆိုတော့အောင်လို့အဲ့ဒါချမ်းသာသလားဆင်းရဲသလားရွှေတုံးကြီးတွေပဲအတုံးလိုက်ရရဆင်းရဲတာပဲအဲ့ဒါသူများခိုင်းတာကိုလို့ရတာမလားအဲ့ဒါအဲနောက်ဘိတ်ဆုံးကြတော့လည်းပဲသိရအောင်မယ်ကဲလုံးသမျှအကုန်ထားခဲ့ရခင်သမျှလည်းအကုန်ထားခဲ့ရကဲမဆင်းရဲဘူးလား ဒါပေမဲ့လို့ဒုသူငါတဲ့အဝိဇ္ဇာတဏလွှမ်းမိုးထားတော့ခန္ဓာတစ်ဖြုတ်လောက်ပဲဆင်းရဲမြင်တယ်။ဘာတွေပဲမြင်လဲဆိုတော့ตายာစရာတွေမြင်တာ။အဲ့ตายာစရာတွေဖုံးလွှမ်းတာနဲ့ပဲတရားလို့ကိုမလုံးနိုင်ဘူး။အဲဒုက္ခကိုများများမြင်အောင်လို့သွားရလာလာနေတာထိုင်နေရှုမှတ်မှုလေးနဲ့သွားပါရှုမှတ်မှုလေးနဲ့သွားပါဒုက္ခဝေဒနာတွေပေါ်လာရင်လည်းအတတ်နိုင်ဆုံးဘာလုပ်ရမလဲ။တဲကြီးခံမှာတဲကြီးခံမှာတဲကြီးခံတော့ဒုက္ခတွေပိုသိတာပေါ့ဗျာဟုတ်တယ်မလား။ အခုဓမ္မဒိဋ္ဌိပြုတ်အလုပ်ပေးရအခုအလုပ်ပေးတွေအခုများသွားတယ်ဒိဋ္ဌိပြုတ်ကိုတခါပြန်သွားတရားဟောတရားနာနေဘယ်သူတွေပါလဲအေးယုံနာနမသင်္ခါရတရားတွေငါတွေသူတွေယောက်ျားတွေမိန်းမတွေပါရဲ့လားအခုဒီမှာကြည့်ပါလားကြားတယ်သူတော်ကောင်းတို့ဒီကတရားဟောတော့အတန်လေးမကြားဘူးလားဗျာကြားတာဘသူကကြားလဲဆိုကြားသိစိတ်ကကြားတာယောက်ျားတွေကြားတာမိန်းမတွေကြားတာမဟုတ်ဘူးနော် ကြာတိစိတ်ကကြတာအဲ့ဒီကြာတိစိတ်ကလည်းကောင်းငင်ကနေအလိုလိုရောက်လာတာမဟုတ်ဘူးနားအကြည်ကလည်းကောင်းလို့ဒီကအတန်ကလည်းကျယ်လို့ဟုတ်တယ်မလားဒီအကြောင်းနှစ်ခုကြောင့်အကြောင်းကတော့၄ခုအပြည့်စုံရှိတာပေါ့ဗျာအတန်လည်းကျယ်ရမယ်နားအကြည်ကလည်းကောင်းရမယ်ဂျားထဲမှာလေလည်းရှိရမယ်နောက်ပြီးတော့နှလုံးသွင်းမှုလည်းရှိရမယ်မနတိကာရဒီကဟောတော့ဟောနေတာပဲဟိုးပဲနောက်ကစိတ်ကူးနေလားမသိဘူး စိတ်များကူးနေကြလားတော်အောင်လို့အတန်မကြားလို့လေမနတိကာရမရှိရင်လည်းမကြားဘူးနော်တော်အောင်လို့အတန်တော့ကြားတာပေါ့လေးမြန်တန်လို့ဖြစ်မောဆိုဟောဘာဟောသွားလဲဆိုတော့မသိဘူးဟေကြောတော့ပြောတာပဲသူကလည်းဥတရာလျှောက်ပြောတာပဲငါလည်းဥတရာလျှောက်စိတ်ကူးနေတာပဲဆိုတော့ပိတ်ဆုံးကြတော့ဘာမှမသိတော့ဟိုးနောက်ကယောဂီတွေသိရလားမသိဘူး ဘာတွေပြောနေပါလိမ့်ဟောဒိဋ္ဌိပြုတ်အလုပ်ပဲပြောနေတယ်သူတော်အောင်လို့ဘာတွေပြောနေပါလိမ့်အခုဒိဋ္ဌိပြုတ်ကိုပြောတာလေသူတော်အောင်လို့အခုအတန်လေးကြားတယ်အတန်လည်းယုတ်တရားပဲမလားနားအကြည့်ရလဲပဲကြားထဲမှာလေရှိမှကြားတာအကြောင်းအကြောင်းလေးခုလေသူတော်အောင်လေရလဲယုတ်တရားပဲ ဟောနှလုံးသွင်းမှုကြတော့နန္တရားမနတိကာရနန္တရားအဲ့ဒီအကြောင်းလေးခုကြောင့်ဘာဖြစ်လာကြာတိစိတ်ကလေးပေါ်လာတယ်တဲ့သောတာဝิญဉ္ဇဉ်ပေါ့ဗျာစာလိုပြောတော့အကြောင်းကြောင့်အကျိုးပေါ်လာတာမလားအကြောင်းလည်းပဲယုတ်တရားနန္တရားပဲအကျိုးလည်းပဲယုတ်တရားနန္တရားပဲယုတ်နန္နမသင်္ခါရတရားတွေခြုံပြောလိုက်တာဟုတ်တယ်မလား ယုံနာနမသင်္ခါရတရားတို့ကအကြောင်းလည်းပဲယုံနာနမသင်္ခါရတရားအကျိုးလည်းယုံနာနမသင်္ခါရတရားအခုသူတော်အောင်တို့ကြာတိစိတ်နံတရားလေးကိုပြောနေတာနော်ကြာတိစိတ်ကလေးပေါ်ဖို့အတွက်အင်္ဂါ၄ပါးအတန်ကျယ်ရမယ်ယုတ်တရားဒီမိုက်မကောင်းရင်ကြားရမှာမဟုတ်ဘူးသူတော်ဟုတ်လားဒီနာတော့ကြားရမှာဟိုဘက်ကကြားရမှာမဟုတ်ဘူးအတန်လည်းကျယ်ရမယ်ကြားထဲမှာလည်းပဲနားအကြည်ရလည်းပဲ နားအကြည့်မကောင်းရင်လည်းပဲဟုတ်စာလေးတက်ကြနားအကြည့်မကောင်းရင်လည်းကြားပါမလားတို့နားပင်းနေမကြဘူးပေါ့ဗျာဟုတ်တယ်မလားအဲနားအကြည့်ကလည်းကောင်းရမယ်သုံးချက်ရှိပြီနော်အတန်လည်းကျေရမယ်လေလည်းရှိရမယ်နားအကြည့်လည်းကောင်းရမယ်အကြောင်းတရားတွေအကြောင်းတရားတွေနံပါတ်၄ကအေးမနေ့တရားနှလုံးသွင်းမှုလည်းရှိရမယ်ဘာဟောနေသလဲသိကျင်တဲ့စိတ်လည်းထားပါအောင် စိတ်ကူးတွေယဉ်နေမှာဆိုလို့နော်စိတ်ကူးတွေသူပြောတာငါသိပါတယ်ကွာဆိုပြီးတော့စိတ်ကူးမယဉ်နဲ့တော့စိတ်ကူးယဉ်လို့ရှင်ဒီကဟောတာသိပါတော့မလားသိပါပါဘုရားအဲမသိရင်အကြောင်းတရားတွေကမပြည့်စုံတော့ကြားတော့ကြားမယ်ခုနကတော့လေတိုက်တဲ့အတန်တွေလိုပဲလေမြန်တန်တွေလိုပဲဘာမှမသိတော့အဲ့လိုကြားပြီးတော့အဓိပ္ပာယ်မသိရင်ဉာဏ်ပညာရပါမလားမရပါဘူးဗျာသုတ္တမယဉာဏ်မရတော့ သုဒ္ဓမြညာအခြေခံသုဒ္ဓပြီးတော့မှစိန်တာမြစိန်တာမြပြီးတော့မှဘာဝနာမြဒါလိုသွားမှာမလားအခုသူတော်အောင်တို့ဒိဋ္ဌိဖြုတ်ပေးတာနော်မင်းတို့ရှုနီးရကွာရောက်ရင်ရှုဟဲရှုဟဲမှတ်ဟဲမှတ်ဟဲအတင်းမှမှတ်ခိုင်းနေတာပဲဒိဋ္ဌိလည်းမဖြုတ်ဘူးအခုဒိဋ္ဌိဖြုတ်ပေးနေပြုတ်ကောပြုတ်ရတာမသိမပြုတ်လည်းထားဖြုတ်ပေးပါမယ်တော်တော်အောင်တို့အခုတရားဟောတရားနာနဲ့ဘာတွေပါလိမ့် ဟောင်းနေပိန်နေထိုင်နေထိတယ်မှန်တာဘယ်သူတွေမှန်တာလဲယုံနာဓမ္မသင်္ခါရတရားတွေအဓိကတော့ရှုဉဏ်ကရှုမှတ်နေတာတတိပညာက ရှုမှတ်နေတယ်ရှုခံကယုံနဲ့နံအရှုခံကရှုဉဏ်ကအဲ့ဒီမှာယောက်ျားမိန်းမပါရဲ့လားမပါပါဘူးဗျာပုဂ္ဂိုလ်တ attva ပါရဲ့လားမပါပါဘူးဗျာဟာဒါဖြင့်ဘာပြုတ်သွားပါလိမ့် သက်ကာယဒိဋ္ဌိတည်ငါပြုတ်မသွားဘူးလားဗျာအတိဩလာရိကသက်ကာယဒိဋ္ဌိတည်ငါပြုတ်သွားတယ်အလွန်ကြမ်းတမ်းတဲ့သက်ကာယဒိဋ္ဌိပြုတ်သွားတယ်တဲ့ဟောအဲ့ဒီယုတ်တင်တန်တွေဟာအလိုလိုဖြစ်တာမဟုတ်ဖန်သင်းရှင်ကြောင့်ဖြစ်တာမဟုတ်ဘူးဘာကြောင့်ဖြစ်တာလဲအကြောင်းကြောင့်အကြောင်းကြောင့်အကျိုးဖြစ်တယ်အခုမတရားတန်လေးကြားတာကိုအကြောင်းအကျိုးရှင်းပြတယ်လေအကြောင်းက၄ခုအကျိုးကတစ်ခုအကြောင်းကြောင့်အကျိုးဖြစ်တာမလား အကြောင်းကပဋိစ္စပေါ့ဗျာအကျိုးကသမုပ္ပတဏှာအပြင်အကြောင်းကပဋိစ္စသမုပ္ပအကျိုးကပဋိစ္စသမုပ္ပန္နပဋိစ္စသမုပ္ပဆိုတော့ဘုရားဟောတာနော်တို့အောင်တို့အဲဒီပဋိစ္စသမုပ္ပကိုကိုနီးလည်းမဟုတ်ဖဲနဲ့ချောက်တော့ဘုရားဟောတဲ့တရားပဲဘုရားဟောတဲ့တရားဆိုတော့အကုန်လုံးလည်းမဆိုင်ဘူးလားဗျာသတိပဋ္ဌာန်၄ပါးဆိုတော့ဘုရားဟောတာမလားအကုန်လုံးဘယ်လိုပဲဟောဟောတာတရားပဲတရားကိုသိအောင်ကြိုးစားမှာဟုတ်တယ်မလား အကြောင်းအကျိုးကိုသိလို့ရှိရင်ဩလာရိကတက္ကာရိထုတရင်ကပယ်နိုင်တယ်တက္ကာရိဟိဘယ်နဲ့၄ဆင့်ရှိတယ်အတိဩလာရိကဩလာရိကဒုက္ခမအတိဒုက္ခမဒါလိုရှိတယ်အတိဩလာရိကယုံနာနမသင်္ခါရတရားတွေကိုသိလို့ရှိရင်အတိဩလာရိကတက္ကာရိထုကိုတရင်ကပယ်နိုင်တရင်ကတရင်ကအကြောင်းအကျိုးသိလို့ရှိရင်ဩလာရိကအကျမ်းပေါ့လေအတိဩလာရိကအလွန်ကျမ်း ဟောလာရိကကအကျမ်းအကျမ်းသာသက်ကာယဒိဋ္ဌိကိုတထင်ကပယ်နိုင်တယ်တဲ့။ဩဒါအကြောင်းကြောင့်အကျိုးဖြစ်တာကိုဟိုးမြမကြီးကဖန်ဆင်းတာလည်းမဟုတ်ဘူး။သာဝရဘုရားသခင်ကလည်းဖန်ဆင်းတာလည်းမဟုတ်အလိုလိုဖြစ်တာလည်းမဟုတ်ဘူး။ဘာကြောင့်ဖြစ်တာပါလဲ။အကြောင်းကြောင့်အကျိုးဖြစ်တာ။အခုသူတော်ကောင်းတို့တရားဝင်တယ်။တရားဝင်ခြင်းနဲ့စိတ်ကြောင့်ရောက်လာတာမလား။။တရားဝင်နေတဲ့စိတ်မရှိတဲ့သူကဘာဖြစ်လို့ရောက်ပါလဲ။အာနာပါနာနဲ့ရောက်ချင်လည်းရောက်မှာပေါ့ဗျာ။ဟုတ်တယ်မလား ဒါလည်းအကြောင်းမှန်မလားဆိုတော့အောင်လို့အကြောင်းကြောင့်ဘာဖြစ်လဲအကြောင်းထဲမှာလည်းပဲယုံနာနမသင်္ခါရအကျိုးမှာလည်းပဲယုံနာနမသင်္ခါရအကြောင်းထဲမှာလည်းပဲညံရှင်းရမယ်နော်သူတော်အောင်အကြောင်းထဲမှာငါသူယောက်ျားမိန်းမမပါဘူးနော်အကျိုးထဲမှာလည်းပဲငါသူယောက်ျားမိန်းမမပါဘူးအဲ့ဒါကိုဒိဋ္ဌိဖြုတ်ဝိသိကိစ္စဖြုတ်အနေနဲ့ပြောမယ်ဆိုရင်သူတော်အောင်အကျိုးပေါ်မှာညံရှင်းရင်တက်ကာယဒိဋ္ဌိတည်ငါတည်တဲ့ အကျိုးဆိုတာအကျိုးဆိုတာရုပ်တည်နေနေမလားသတော်အောင်ဥမာသတော်အောင်တို့အခုတန်လေးကြားတယ်ဘသူကြားတာလဲမေးလိုက်တော့ကြားသိစိတ်ကကြားတယ်ဘသူကြားတာပါလိမ့်ကြားသိစိတ်ကကြားတာပါဗျာဟာတပိတော့နားနဲ့ကြားတာပေါ့ဒါကပြဉ္ညာအနေနဲ့ပြောတာဟုတ်လားတကယ်တကယ်တော့နားရှိတိုင်းကြားပါမလားကြားပါဘူးဗျာအလောင်းကောင်ကြီးမှနားမရှိဘူးလားဗျာရှိပါတယ်ဗျာနားယူကားနေတာပဲကြားပါမလားသတော်အောင်အဲအသက်ရှင်နေတဲ့ပုံကုံလို့ကြားတာမလားသတော်အောင်လို့ အဲ့တော့စိတ်ရှိတဲ့တတ္တဝါမလို့ကြားသိစိတ်ကကြားတယ်ဘသူကကြားတာပါလိမ့်ကြားသိစိတ်ကကြားတာပါဗျာကြားသိစိတ်ဆိုတာအကျိုးတရားပေါ့ဗျာခုနအကြောင်းတရား၄ချက်လေတော်ဟုတ်လားအတန်ကျဲတာရဲ့လေကြားတဲ့လေရှိတာရဲ့နားအကြည်ကောင်းတာရဲ့ဟောမနတိကာရဆိုတဲ့နှလုံးသွင်းမှုရှိတဲ့အကြောင်းကြောင့်အကျိုးဖြစ်တယ်အကျိုးတရားပါလဲနန္တရားအခုကြားတာနန္တရားဟုတ်တယ်မလားဩ ဩယောက်ျားမိန်းမကြားတာမဟုတ်ဘူးငါကြားတာမဟုတ်ဘူးသူကြားတာမဟုတ်ဘူးကြားသိစိတ်ကကြားတာမြင်တော့လဲမြင်သိစိတ်ကမြင်တာပေါ့ဗျာနားကြည့်ရလဲကောင်းတယ်ဟလာစိတ်လည်းရှိတယ်ဆိုတော့ကြားသိစိတ်ကကြားတယ်ခုနအကြောင်းလေးပါကြောင့်မြင်တာလဲဒီတိုင်းပေါ့မြင်သိစိတ်ကမြင်တာအခုတော်တော်မျက်စိဖွင့်တာတော့မြင်ဘူးလားဗျာမြင်ပါတယ်ဗျာအဘယ်သူကမြင်တာလဲဆိုတော့အဲမြင်သိစိတ်ကမြင်အဲ့ဒီမြင်သိစိတ်ဖြစ်အောင်လည်းပဲအကြောင်းနေရှိတာမျက်လုံးကြည့်လဲကောင်းမှ မျက်လုံးကန်းနေလည်းပဲမြင်မလားဟုတ်တယ်မလားမျက်လုံးကြီးကလည်းကောင်းမယ်အလင်းရောင်ကလည်းရှိရအောင်မယ်ဟုတ်တယ်မလားအရာဝတ္ထုကလည်းထင်ရှားအောင်မယ်ထင်ထင်ရှားရှားဖြစ်ရမယ်နှလုံးသွင်းမှုကလည်းရှိရဒီအကြောင်းလေးပါးကြောင့်ဖလားတော်တို့အဲအဲ့ဒီအကြောင်းလေးပါးကြောင့်အကျိုးတရားပေါ်တယ်အဲ့တော့အကျိုးပေါ်မှာညံရှင်းလို့ရှင်ဩငါသူယောက်ျားမိမပုဂ္ဂိုလ်တ attva ကြားတာမဟုတ်ဘူးဟေကြားသိစိတ်ကကြားတာငါသူယောက်ျားမိမပုဂ္ဂိုလ်တ attva မြင်တာမဟုတ်ဘူးဟေမြင်သိစိတ်ကမြင်တာ ဟောအကျိုးတရားဟာယောက်ျားမိန်းမလားယုတ်နံလားအာယုတ်နံဆိုတော့အကျိုးပေါ်မှာညံရှင်းရင်တက်ကာယဒိဋ္ဌိတည်ငါသေးတယ်ဖောင်းတဲ့ပိန်ဏနဲ့ပြောပါဦးမယ်ဒါကောင်တို့ဖောင်းတဲ့ပိန်နဲ့မှတ်တဲ့အခါမှာဖောင်းတဲ့သဘောလေးပေါ်လာလို့ဖောင်းတယ်လို့မှတ်ပိန်တဲ့သဘောလေးပေါ်လာလို့ပိန်တယ်လို့မှတ်ဖောင်းတာနဲ့မှတ်တာနဲ့ကြည့်အောင်ဖောင်းတယ်ဆိုတာလှုပ်ရှားတဲ့သဘောလေးမလားမှန်ပါဗျာမှတ်တိတာက နံသဘောရုပ်သဘောနဲ့နံသဘောဒါပဲရှိတယ်မလားဖောင်းနေပိန်နေဒီလိုမှတ်နေမလားလှုပ်ရှားတဲ့သဘောလေးရယ်မှတ်သိတဲ့သဘောလေးရယ်ဖောင်းတာလည်းလှုပ်ရှားတဲ့သဘောလေးပဲလေပိန်တာလည်းလှုပ်ရှားတဲ့သဘောလေးလှုပ်ရှားတဲ့သဘောလေးကရုပ်တရားမှတ်သိတဲ့သဘောကနံတရားထိုင်တာထိတာလည်းအဲ့တိုင်းပေါ့မာတာပြောတာလည်းပဲရုပ်တရားမှတ်သိတာကနံတရားထိုင်နေ ထိတယ်ထိုင်တယ်ထိတယ်မှတ်တိုင်းမှတ်တိုင်းရုပ်တည်နေနေဖြစ်ပြနေတာမလားတော်ဖြစ်ပြနေတာကိုသိတာမသိတာထားတရားနာတော်အပြင် သိတာပေါ့ဟုတ်လားယုံနာနမသင်္ခါရတရားတွေပဲလို့တော်ကောင်းတို့အဲ့လိုညံထဲမှာသဘောပေါက်ရင်တက္ကာရိတင်ကမသိဘူးလားသိပါပါဘုရားအကျိုးပေါ်မှာညံရှင်းလို့ရှိရင် တက္ကာယဒိဋ္ဌိသေးတယ်တဲ့ဒါလုပ်ငန်းနဲ့ပြောတာနော်တော်ကောင်းတို့ဖောင်းတာနဲ့ဖောင်းတယ်လို့မှတ်တဲ့စိတ်ကလေးနဲ့ဘယ်လိုကအရင်ပေါ်တာပါလဲ အေးဖောင်းတာအရင်ပေါ်တယ်ဖောင်းတယ်ဆိုလှုပ်ရှားတဲ့သဘောလေးပေါ့လှုပ်ရှားတဲ့သဘောလေးကအကြောင်းမှတ်သိတဲ့စိတ်ကဟောအကြောင်းကြောင့်ကျိုးဖြစ်တယ်အကျိုးပေါ်မှာညံရှင်းလို့ရှင်တက္ကာဒိဋ္ဌိတည်ငါသူယောက်ျားမင်းပုဂ္ဂိုလ်တ attva မှတ်တာမဟုတ်ဘူးဟေမှတ်သိစိတ်ကမှတ်တာတတိနဲ့ပညာလေးတော်အောင်လို့တတိနဲ့ပညာဆိုတာနန္တရားမလားအော်ဒီမှတ်သိစိတ်ကဘာကြောင့်ဖြစ်ပါလိမ့်လှုပ်ရှားတဲ့သဘောလေးကြောင့်အကြောင်းကြောင့်အကျိုးဖြစ်တာလေ အကြောင်းပေါ်မှာညံရှင်းတဲ့အခါကျတော့ဒိုလောဒိုလောဒိုလောဘသူဖန်နေတာလဲအလိုလိုဖြစ်တာလဲလို့တွေးเสียလိုပါအောင်မလားဒိုလောဒိုလောသေသွားတာဝိသိကိစ္စသေသွားတာအကြောင်းပေါ်မှာညံရှင်းတော့တန်တရသေတယ်ဝိသိကိစ္စသေတယ်အကျိုးပေါ်မှာညံရှင်းတော့သက်ကာယဒိဋ္ဌိသေတယ်အကြောင်းပေါ်မှာညံရှင်းတော့အကျိုးပေါ်မှာညံရှင်းတော့ဒါလုပ်ငန်းနဲ့ပြောတာ တရားအနေနဲ့ပြောရင်တော့အများကြီးပေါ့အဝိဇ္ဇာသင်္ခါရကြောင့်ဝိညာဏဥဒ္ဒလနာဖသဝေဒနာခန္ဓာ၅ပါးဖြစ်တယ်မလားခန္ဓာ၅ပါးရဲ့အဝိဇ္ဇာသင်္ခါရရဲ့ဘယ်လိုအကြောင်းပါလဲဝိဇ္ဇာသင်္ခါရကအကြောင်းဝိညာဏဥဒ္ဒလနာဖသဝေဒနာခန္ဓာ၅ပါးကအကျိုးဩအကျိုးတရားဟာခန္ဓာ၅ပါးယုံနာနှစ်ပါးပဲယောက်ျားမိန်းမမှမဟုတ်ပဲသူတော်ကောင်းတို့တရားနာတော့အကျိုးပေါ်မှာဉာဏ်ရှင်းတော့တတင်ကဘာသိသွားမယ် အဲ့ဒီယုံနာဓမ္မသင်္ခါရတရားတွေကဗြဟ္မာတွေဖန်ဆင်းတာလားဖရာတွေဖန်ဆင်းတာလားအလိုလိုဖြစ်တာလားအေးအကြောင်းကဘာပါလဲဝိဇ္ဇာသင်္ခါရအဝိဇ္ဇာသင်္ခါရကြောင့်ခန္ဓာ၅ပါးဖြစ်တာဖရာသခင်ဖန်ဆင်းတာလည်းမဟုတ်ဘူးဗြဟ္မာကြီးဖန်ဆင်းတာလည်းမဟုတ်ဘူးအလိုလိုဖြစ်တာလည်းမဟုတ်ဘူးအဝိဇ္ဇာသင်္ခါရကြောင့်ဖြစ်တာဒါလို့မလားအဝိဇ္ဇာသင်္ခါရကအကြောင်းခန္ဓာ၅ပါးကအကျိုး ခန္ဓာ၅ပါးကိုပိုင်ပိုင်နိုင်နိုင် နားလည်သဘောပေါက်ရင် အကျိုးပေါ်မှာဉာဏ်ရှိရင်တည်ငါဘာသိမဲဩခန္ဓာ၅ပါးနတ်တွေဖရာတွေဖန်နေတာမှမဟုတ်ပဲဟေအဝိဇ္ဇာသင်္ခါရကြောင့်ဖြစ်တာကိုလို့အကြောင်းပေါ်မှာဉာဏ်ရှင်းတော့ဝိသိကိစ္စတည်းတို့လို့တို့လို့တွေးတယ်လို့ပါအောင်မလားတော်ကောင်းတို့လူဖြစ်တာကိုအမျိုးမျိုးတွေးတာတွေအများကြီးပဲနော်အာတန်နဲ့ဧဝဖြစ်တယ်လို့လို့ဟုတ်တယ်မလား ရေတတ္တဝါတွေကနေတက်လာပြီးတော့မှလူဖြစ်လာသလိုလိုမမချမ်ပန်စီတာဘာလာမှမြောက်တွေကနေပြီးတော့မြောက်တွေကနေပြီးတော့ပရမတော့ကုန်းကုန်းကုန်းကုန်းနဲ့နောက်ကြတော့မမမမကြနောက်လူဖြစ်သွားတယ်တဲ့ဟုတ်ရလားသတော်အခုကြည့်ပါလားမတလိဆိုင်မှာမြောက်တွေအများကြီးပဲလူဘယ်နှယောက်ဖြစ်သွားလဲဖြစ်ရင်လည်းဓာတ်ပုံရိုက်ထားပါဗျာအဲ့တော့အမျိုးမျိုးပဲဟောတချို့ကြတော့လည်းပဲမဟုတ်ဘူးဟေ့ မြမာကြီးကဖန်သင်းလို့မြမာကြီးရဲ့အတ္တဖန်သင်းလို့ပရမပရမအတ္တကြီးကဖန်သင်းလို့ဇီဝအတ္တတွေဖြစ်လာတဲ့အမျိုးမျိုးယူဆတွေမရှိဘူးလားအဲ့ဒါတွေအကုန်မှားကြီးပဲအခုယောဂီတို့ပမနေနေသိသွားပြီဖရာဟောလို့ဘာကြောင့်ခန္ဓာ၅ပါးဖြစ်ပါလိမ့်အဝိဇ္ဇာသင်္ခါရကြောင့်အာဒံဧဝကြောင့်လည်းမဟုတ်ဘူးမြမာကြီးဖန်သင်းတာလည်းမဟုတ်ဘူးမြောက်တရားဖြစ်လာတာလည်းမဟုတ်ဘူးရေတ္တဝါဖြစ်လာတာလည်းမဟုတ်ဘူး အလိုလိုဟုံးဆိုဖြစ်လာတာလည်းမဟုတ်ဘူးဘယ်သူကြောင့်ဖြစ်တာပါလဲမြတ်စွာဘုရားရဲ့ကျေးဇူးကဆက်လို့ကုန်ပါအောင်မလားတော်ဒီလူအကြောင်းကိုပရောဖက်ဆာတွေရောဘာတွေရောအများကြီးပန်တိတ်ကြီးတွေတွေးနေတာပဲမှန်ရလားမမှန်ဘူးအမားတွေကြီးပဲအကုန်လုံးတို့ကိုထင်တာကိုပြောကြတာပဲအကုန်အမားကြီးပဲမြတ်စွာဘုရားဟောတော့မှာဩအဝိဇ္ဇာသင်္ခါရကြောင့်ဖြစ်တာကိုရှင်းမသွားဘူးလားတော် အေးအဲ့ဒါအကြောင်းပေါ်မှာဉာဏ်ရှင်းတော့ဝိသိကိစ္စသိတယ်အကျိုးကဘာတွေရပါလိမ့်ခန္ဓာ၅ပါးခန္ဓာ၅ပါးဝิญဉာဏဥဒ္ဒလနာဖသဝေဒနာပေါ့ဗျာတနည်းအားဖြင့်ဆိုရင်လည်းရူပခန္ဓာဝေဒနာခန္ဓာသင်္ညာခန္ဓာသင်္ခါရခန္ဓာဝိညာဉ်နဲ့ခန္ဓာခန္ဓာ၅ပါးရတယ်အဲ့တော့အကြောင်းကလည်းပဲယုံနာနမသင်္ခါရတရားအကျိုးကလည်းပဲယုံနာနမသင်္ခါရတရားအကြောင်းပေါ်မှာဉာဏ်ရှင်းတော့ဝိသိကိစ္စတရင်ကသေးတယ်အကျိုးပေါ်မှာဉာဏ်ရှင်းတော့ဟောအဲ့ဒါဒိဋ္ဌိဖြုတ်တာမလားတော်အောင်တို့ အေးအဲ့ဒါညာတပရိညာနဲ့ဖြုတ်တာလက်တွေ့ပြုတ်အောင်တို့တို့ဆက်ရှုမှကြဝေဒနာပေါ်တဲ့အခါမှာတန်းထန်လို့တန်ကြီးခံရတို့မဟုတ်လားသွားလာလာလာနေတာထိုင်တာလဲတန်ကြီးခံရတန်ကြီးခံတော့ဘာသိမလဲတို့အေးဒုက္ခသစ္စာအမှန်တရားသိမခန္ဓာမှန်ပါပြီဒီတရားတဲ့ဘယ်သွားလာနှင်းနှင်းကိုကိုဘယ်လောက်ချင်မလဲမလောက်ချင်ဘူးမလောက်ချင်မနဲ့အောင့်အင်းပြီးတန်ကြီးခံပြီးလောက်ကြခန္ဓာဒုက္ခကိုသိသိကြတယ်ဟုတ်တယ်မလား အဲခန္ဓာဒုက္ခသိလိမ့်မယ်အဲစိတ်တည်းရဲ့ပြောင်းလဲနေပုံအမျိုးမျိုးသိလိမ့်မယ်ဒုက္ခကိုသိလေတန္တရာကြီးမှာညင်းဝေလေဒုက္ခကိုသိလေတန္တရာကြီးမှာလွတ်မြောက်ခြင်းလေဒါလိုဖြစ်လိမ့်မယ်နော်တော်အောင်လို့ကဲဤသို့ပြုရဆိုကြရအောင်ဤသို့ပြုရ